တရားပွဲအစမှာထုံးစံအတိုင်းပေါ့ဥစဉ်တို့တရားပွဲဖွင့်နေကြလင်္ကာနဲ့ဖွင့်ကြလို့ကဲလိုက်ဆိုကြ။ပန်းရှင်ကြီးလင်ရေမုံပြင်းဝဲတင့်တွင်ရူပလှမလှကိုနေညာမရွေးဤစစ်သေး၍ ရင်ချေးမဲ့ပြောင်းဝက်ချံပေါက်နှင်းညင်းပြောက်တင်းဒိတ်ခုအကျိတ်ကိုသေသိပ်ပဲရှာသမာလာတို့မြတ်ပြဗုဒ္ဓဟောညွန်ပြသည်ဓမ္မကြည်လင်ကျေမုံပြင်းဝဲ သင့်တွင်မနာစိတ်အလှကိုနိညာမရွေသင်စေစေလောညစ်ကြေးကိလေတွေ့ခဲ့ပေသော၆ထွေနည်းဖြင့်ကြောက်စေလွင့်မှမလင့်မကြာသင်ခန္ဓာသည် ချမ်းသာဖုံးလိမ့်မှန်စွာသည်မိမိရဲ့ရုပ်တွင်အစဉ်ပြေမပြေလှမလှကိုကြီးမုံခေါ်တဲ့မှန်ပြင်ပေါ်မှာကြည့်ပြီးတော့ဝဲချံမဲ့ကြောက်ညင်ပြောက်တင်းတိတ်စကြည့်တဲ့အစွန်အထင်တွေ့လို့ရှိရင်ဒါတွေကိုသေးသိတ်သေးထိုးသေးဖို့ပြီးတော့ပယ်ရှားတယ်လို့မိမိတို့ရဲ့ စိတ်တဏ္ဏမှာလောဘဒေါသမောဟအဘိဇာပြာပါဒကောဒဥပနာဟအစရှိတဲ့စိတ်အငြိအကျေးတွေတင်လာတယ်ဆိုလို့ရှိရင်ဒီအငြိအကျေးတွေကိုမြတ်စွာဘုရားရဲ့တရားတော်ဒီဟုသောကျေးမုံမှန်ပြင်ပေါ်မှာတင်ပြီးတော့ပယ်ကြည့်ရမယ်ပျောက်သွားအောင်အားထုတ်ရမယ်အဲဒါလိုအားထုတ်ဖို့ရပျောက်သွားအောင်လုပ်ဖို့ရနီး6မျိုးရှိတယ်အဲ့ဒီနီး6မျိုးအနက်ကတနည်းနည်းနဲ့ ကြိုးစားပြီးတော့ပယ်ဖြောက်ရမယ်ဒီလိုပယ်ဖြောက်လို့စိတ်ထဲမှာလူကိုပူပန်စေတတ်တဲ့နှိပ်စက်တတ်တဲ့ညှင်းဆဲတတ်တဲ့လောဘဒေါသအစရှိတဲ့ဒီကိလေသာတရားတွေမရှိဘူးဆိုလို့ရှိရင်ချမ်းသာတယ်အဲ့ဒါဒီလိုချမ်းသာအောင်နင်းချောင်မျိုးပေးထားတဲ့အဲ့နဲ့နင်းချောင်မျိုးကိုဦးဇင်းတို့ပြောခဲ့တာနောက်ဆုံးမှာနုလုံပฏิညာဉ်ချိန်ညှိလောဆိုတဲ့ အပိုက်ကိုရောက်ပြီးလူလုံးပฏิညာချိန်ကြီးလို့ဆိုတဲ့ဤရောက်အဒီဤကိုတော်တော်များများပြောခဲ့ပါပြီသို့တော်လည်းပဲနည်းနည်းလေးဆက်ပြောခြင်းလေးပါတယ်ပြောစရာလေးတွေကကျမ်းနေသေးတယ်လူလုံးပฏิညာချိန်ကြီးလို့ဒီရင်ဤတွေကမဲဒီစိတ်ကိုဖြူစေလိုသောထိုးထိုးအာယုံညမျိုးစုံနှင့်မကြုံတွေ့စေမမွေ့စေပဲ။ ကိလေသာအငြိကြီးတွေပယ်ခြင်းလို့ရှိရင်ဒီကိလေသာအငြိကြီးဖြစ်เสียအာယုံနဲ့မတွေ့အောင်နေမတွေ့ဘူးဆိုလို့ရှိရင်တော့ကိလေသာအငြိကြီးမဖြစ်တော့ဘူးတမက်စရာလည်းမရှိဘူးစိတ်ဆိုးစရာလည်းမရှိဘူးစိတ်ပြက်စရာလည်းမရှိဘူးဝမ်းနည်းစရာလည်းမရှိဘူးမနာလိုဝန်တိုဖြစ်စရာလည်းမရှိတော့တကယ်လို့ကြုံတွေ့လာပြန်လို့ရှိရင်လည်းပဲအဲ့ဒီကြုံတွေ့တဲ့အာယုန်တွေပေါ်မှာအကုသိုလ်အနေနဲ့စိတ်မဖြစ်အောင်ကုသိုလ်စိတ်ဖြစ်အောင် အဲ့ဒီလိုကြိုးစားနေမကြုံတွေ့စေမမွေ့စေပဲကြောင်းလေဖုံဖုံကောင်းအာယုန်ဒီအကုသို့အာယုန်တွေ့လို့အဲ့ဒီအကုသို့အာယုန်ကြောင့်စိတ်မှာလောဘဒေါသအငြိအကျင့်တင်လို့ရှိရင်အဲ့ဒီအကုသို့အာယုန်ပေါ်မှာစိတ်ကိုမထားပဲနဲ့ကုသိုလ်ဖြစ်เสียအာယုံပေါ်မှာစိတ်ကိုပြောင်းပေးလိုက်ပြောင်းပေးလို့ကုသိုလ်ဖြစ်เสียအာယုံကိုစိတ်ပြောင်းမိတာနဲ့တပြန်တည်းနဲ့ကိုယ်စိတ်တဏ္ဍာမှာဖြူစင်တဲ့ကုသိုလ်စိတ်ကလေးတွေဝင်လာလိမ့်မယ် ဒီလိုဝင်လာလားဆိုလို့ရှိရင်ခုနအညစ်အကြေးတွေပျောက်ပြီးပျောက်ရင်ချမ်းသာတယ်။ရောင်းလေဖုံဖုံကောင်းအာယုန်တိနုလုံပတိညာချိန်ညှိတော့နုလုံပတိအပြန်ပြန်အလှန်လှန်အနုလောမပတိလောမအနုလုံပတိတော့အပြန်ပြန်အလှန်လှန်ညာချိန်ညှိတော့ညာနဲ့ချင်းကြီးစဉ်းစားပြီးတော့ဆင်ခြင်ပြီးတော့ပြန်လာတဲ့အညစ်အကြေးကိုပယ်ရမယ်တဲ့ ဒါကိုယောနိတောမနတိကာရလို့အဲ့ဒါလို့ခေါ်ယောနိတောမနတိကာရအသင်အတဲ့နှလုံးသွင်းမှုသင်လျော်အောင်နှလုံးသွင်းမှုအစင်ပြေအောင်နှလုံးသွင်းမှုကုသိုလ်ဖြစ်အောင်နှလုံးသွင်းမှုဒါယောနိတောမနတိကာရအဲ့ဒီအကြောင်းတော်တော်လေးပြောခဲ့ပြီးဆက်ပြောရမယ်ယောနိတောမနတိကာရောနာမ ဥပါယမနတိကာရောပဋ္ဌမနတိကာရောယောနိဘောမနတိကာရောနာမတင့်လျောအောင်နှလုံးသွင်းမှုမြည်သည်ဥပါယမနတိကာရောလိုအပ်သောကုသိုလ်နှင့်စသည့်အကျိုးစီးပွားကိုရရှိအောင်ရရှိစေနိုင်သည့်အကြောင်းမှနှလုံးသွင်းခြင်းပဋ္ဌမနတိကာရောအလိုရှိအပ်သည့်ကုသိုလ်နှင့်စသည့်အကျိုးစီးပွားကိုရရှိအောင် လမ်းမှန်သောနှလုံးသွင်းမှုတော့ယောနိသောမနတိခါရခေါ်တယ်။နောက်တစ်ချက်ကယောနိသောမနတိကာရောနာမှာကုပလဓမ္မပုတ္တိယမနတိကာရောယောနိသောမနတိကာရောနာမှာသင်လျောအောင်နှလုံးသွင်းခြင်းမြည်သည်ကုပလဓမ္မပုတ္တိယမိမိစိတ်တန်တန်ကိုဖြူစင်စေသောကုသိုလ်တရားတို့ဖြစ်ပေါ်လာအောင် မနတိကတော့နှလုံးသွင်းခြင်းဒီယောနိဗ္ဗာန်မနတိကတော့ကိုယ်တဏ္ဏမှာကုသိုလ်တရားလေးတွေဖြစ်လာအောင်နှလုံးသွင်းတာကိုယောနိတော်မနတိကာရဒီလိုဟောတယ်အဲ့ဒီတော့ကိုယ်တဏ္ဏမှာကုသိုလ်တရားဖြစ်ပေါ်လာအောင်နှလုံးသွင်းတယ်ဆိုတော့နှလုံးသွင်းတတ်ဖို့နှလုံးသွင်းတဲ့ဤဒါကိုသိဖို့လိုတယ်နှလုံးသွင်းတဲ့ဤကတတ္တမှတ်မှရှိသလားဆိုတော့တတ္တမှတ်မှမရှိဘူးဒါလို့နှလုံးသွင်းရမယ်လို့ သတ်မှတ်ချက်မရှိဘူးမရှိတော့ဘာလုပ်ရသလဲဉာဏ်သုံးရတယ်ဉာဏ်သုံးရတယ်ဉာဏ်နဲ့ချင်းငိမ့်ပြီးတော့သုံးပြီးတော့နှလုံးသွင်းရတယ်ဓမ္မကုသိုလ်တရားလေးတွေဖြစ်တယ်ငါဘယ်လိုဉာဏ်သုံးပြီးတော့နှလုံးသွင်းရမလဲဆိုတော့ပထမဆုံးကကိုယ်တဏ္ဏမှညှိကပ်လာတဲ့အညစ်အကြေးအဲ့ဒီအညစ်အကြေးကိုအညစ်အကြေးမှန်းသိပြီးတော့ ဒီအညစ်အကြေးရဲ့အပြစ်ကိုမြင်ဖို့လိုတယ်။စမ်းမဲ့မှုလိုခြင်းမှုနှစ်သက်တွေ့တာမှုဆိုတဲ့အညစ်အကြေးလောဘစိတ်ဆိုးစိတ်ပြတ်မှုဆိုတဲ့ဒေါသအညစ်အကြေးမနာလိုမှုခေါ်တဲ့အိတ်တာအညစ်အကြေးဝန်တိုမှုခေါ်တဲ့မစ္စရိယအညစ်အကြေးသူ့ကိုပျက်စီးစေလိုတဲ့ဗျာပါဒအညစ်အကြေးသူတစ်ပါးအပေါ်စိတ်ဆိုးတဲ့သို့မဟုတ်မိမိကိုယ်ကိုမိမိမကျေနပ်ပဲစိတ်ဆိုးနေတဲ့ကောရာအညစ်အကြေး သူတစ်ပါးပေါ်ရံညိုးဖွဲ့တဲ့ဥပနာဟာအညစ်အကြေးအစရှိတဲ့ဒီအညစ်အကြေးတွေဟာကိုယ်တဏ္ဍာမှာဖြစ်ပေါ်လာပြီဆိုလို့ရှိရင်ကောင်းကျိုးကိုမပေးဘူးဆိုးကျိုးပဲပေးတယ်ဒီအညစ်အကြေးတွေတန်ကိုယ်တဏ္ဍာမှာဝင်နေကြိုက်မှလည်းပဲကိုဆင်းရဲတယ်အဲ့ဒီဝင်ညံ့ညောင်လည်းပဲနောက်အကျိုးရတဲ့အခါကျတော့ဆိုးကျိုးပဲရတယ်ကောင်းကျိုးမရဘူးအဲဒီလိုဒီအညစ်အကြေးတွေရဲ့အပြစ်ကို မြင်ဖို့အရေးကြီးတယ် စုံတစ်ခုရဲ့အပြစ်ကိုမမြင်ဘူးဆိုလို့ချင်းအဲ့ဒီတစုံတစ်ခုပေါ်မှာဒီတစုံတစ်ခုကိုပယ်ဖြောက်လို့စိတ်မရှိဘူးဒီတစုံတစ်ခုပေါ်မှာတွေ့တာလို့စိတ်သာရှိတယ်ဒီလိုတစ်ခုပေါ်မှာတွေ့တာလို့စိတ်သာရှိတယ်ဒါကြောင့်ပထမဆုံးတစုံတစ်ခုရဲ့အပြစ်ကိုမြင်အောင်ရှုရတယ်ဒါကြောင့်မြတ်စွာဘုရားကတရားဟောတော်မူတဲ့အခါမှာပထမဆုံးဒါနကထာခေါ်တဲ့ဒါနကြောင့်ဟောတယ်နောက်သီလကထာခေါ်တဲ့သီလဆောက်တည်ဖို့စောင့်တည်ဖို့လုံခြုံဖို့ဒီကြောင့်ဟောတယ် နောက်ပါဟောလဲဆိုတော့ကာမနာအာဒီနဝကာမဂုဏ်တို့ရဲ့အပြစ်ကိုဟောတယ်ကာမဂုဏ်တို့ရဲ့အပြစ်ဟောပြီးမှဘာဟောလဲဆိုနိခံမေအာနိတန္တကာမဂုဏ်မှလွတ်မြောက်ကြောင်းတရားတွေမှတရားတွေရဲ့အကျိုးလွတ်မြောက်ကြောင်းတရားလွတ်မြောက်ရာတရားတွေရဲ့အဲ့ဒီတရားတွေရဲ့အကျိုးကိုဟောတယ်တကယ်လို့သာကာမဂုဏ်တွေရဲ့အပြစ်ကိုမဟောဘဲနဲ့ မတရားဖို့တရားနိဗ္ဗာန်တရားဆိုတာဘလို့ကောင်းတယ်ဘလောက်ကောင်းတယ်လို့ဒီလိုဟောနေလို့ရှိရင်ဒီမတရားဖို့တရားနိဗ္ဗာန်တရားကိုလိုချင်စိတ်ပေါ်ဖို့မလွယ်ဘူးမတရားဖို့တရားနိဗ္ဗာန်တရားဆိုတာကာမဂုဏ်ကလွတ်သွားတဲ့တရားအဲ့တော့ဒီတရားကိုလိုချင်စိတ်ပေါ်လာအောင်ကာမဂုဏ်တွေရဲ့အပြစ်ကိုဟောရတယ်ကာမဂုဏ်တွေရဲ့အပြစ်ကိုမြင်လာတဲ့အခါကျတော့ ဒီကာမဂုဏ်တွေမှာထွက်မြောက်လိုစိတ်ရှိလာတယ်ထွက်မြောက်လိုစိတ်ရှိတဲ့အခါကျတော့မထွက်မြောက်ကြာထွက်ထွက်မြောက်ကြောင်းထွက်မြောက်ရဖြစ်တဲ့မတရားဖို့တရားနိဗ္ဗာန်တရားကိုလိုခြင်းလာဒါကြောင့်မလို့မြတ်စွာဘုရားကပထမဆုံးတရားဟောလို့ရှိရင်အဲ့ဒီအပြစ်ကိုပဲမြင်အောင်အရင်ဟောပါတယ်ပြီးမှအကျိုးကိုဟောတယ်ထို့တူပဲတစ္ဆာလေးပါးမှာဟောတဲ့အခါကျတော့လေပထမဆုံးဒုက္ခကိုမြင်အောင်ဒုက္ခသစ္စာဟောရတယ်လောကလုံးကဒုက္ခတုံဒုက္ခခဲပဲဆိုတာမြင်လာထင်လာအောင်ဒုက္ခတွေအမျိုးမျိုး ချက်သွင်းပြီးဟောရတယ်ဟောပြီးတော့မှဒုက္ခဒီဒုက္ခတွေဘာကြောင့်ဖြစ်တယ်လဲဆိုတဲ့အကြောင်းရင်းကိုဟောရတယ်ဒုက္ခကိုဒုက္ခလို့သိတဲ့အခါကျတော့မှဒုက္ခကိုပယ်ခြင်းမှာကိုဒုက္ခပယ်တော့ကဒုက္ခအကျိုးဖြစ်နေတဲ့အတွက်အကျိုးဒုက္ခကိုတော့ပယ်လို့မရတော့သူ့အကြောင်းလိုက်ကြာရတယ်သူ့အကြောင်းလိုက်ကြာတော့သမုဒိယသစ္စာတွေ့ဒီသမုဒိယသစ္စာဟောရတယ်အဲ့ဒီသမုဒိယသစ္စာကြောင့်ဒုက္ခဖြစ်တယ်တဏှာကြောင့် တဏှာလောဘကြောင့်ဆင်းရဲဖြစ်တယ်ဆိုတာသိတဲ့အခါကျတော့ဆင်းရဲကိုမလိုချင်တာနဲ့ပဲသူရဲ့အကြောင်းဖြစ်တဲ့တဏှာကိုပယ်ခြင်းစိတ်ပေါ်လာတယ်ဒီလိုချင်တတ်မဲ့နှစ်သက်မှုတွေကြောင့်စိတ်ဆင်းရဲမှုတွေကိုဆင်းရဲမှုတွေဒါတွေဖြစ်တာပဲလို့ဒီလိုသိလာတာနဲ့တပြိုင်နက်တည်းစိတ်ဆင်းရဲမှုကိုဆင်းရဲမှုရဲ့အကြောင်းဖြစ်တဲ့တဏှာလောဘကိုပယ်ခြင်းစိတ်ပေါ်လာတယ်ပယ်ခြင်းစိတ်ပေါ်လာတော့မှဘယ်လိုပယ်ရမလဲဒီတဏှာလောဘပယ်လိုက်လို့ငြိမ့်သွားရင်ဘာဖြစ်မလဲလို့ဆိုတော့ငြိမ့်သွားရင်ဒုက္ခငြိမ့်မယ် ဘာကြောင့်လဲဆိုတော့အကြောင်းငြိမ့်လို့ရှိရင် အကျိုးမပေါ်ဘူးကိုအဲ့တော့အကြောင်းသမှုရိယသစ္စာတဏှာငြိမ့်သွားရင်အကျိုးဒုက္ခသစ္စာခေါ်တဲ့ဆင်းရဲမပေါ်လာတော့ဘူးဆင်းရဲပျောက်သွားပြီပြက်သွားပြီချုပ်သွားပြီအဲ့ဒါလို့ချုပ်ပြီဆိုလို့ရှိရင်အဲ့ဒါနိဗ္ဗာန်ပြီးတော့အဲ့ဒါလို့ဆင်းရဲချုပ်ရာနိဗ္ဗာန်ကိုရောက်နိုင်အောင်ဆင်းရဲရဲ့အကြောင်းဖြစ်တဲ့တဏှာလောဘခေါ်တဲ့သမှုရိယသစ္စာကိုဘယ်နည်းနဲ့ပယ်မလဲ ပယ်ဖို့နိလဟောတယ်မေဃတစ္ဆာပယ်ဖို့နိလအဲဒါလို့ပထမဆုံးမှာပယ်စရာဖြစ်တဲ့တရားရဲ့အပြစ်ကိုကြည့်ရတယ်အပြစ်ကိုဟောရတယ်ဟောပြီးမှသူ့ကိုပယ်ခြင်းလာအောင်ပယ်နိုင်တဲ့နိလနေပေးရတယ်အဲဒီလိုပဲအခုကိုယ်တဏ္ဍာမှာကပ်လာတဲ့အငြိအကြီးကိုဝိပဿနာတရားအာထုတ်ခြင်းအပြင်မပယ်နိုင်သေးတဲ့အခိုင်မှာ တရားရှိမှမှုကိုယန္နာနေတဲ့အခိုက်မှာဖြစ်ပေါ်လာတဲ့ကိုယ်တဏ္ဍာမှာရှိတဲ့စိတ်အညစ်အကြေးကိုပယ်ခြင်းရင်အဲ့ဒီစိတ်အညစ်အကြေးရဲ့အပြစ်ကိုမြင်ဖို့အရေးကြီးတယ်မြင်ဖို့အရေးကြီးတယ်လောဘလိုချင်တတ်မဲ့မှုနှစ်သက်မှုဟာသူကမကောင်းဘူးဘာကြောင့်မကောင်းတယ်လဲမကောင်းတာစဉ်းစားသူရဲ့မကောင်းမှုဘယ်လိုမကောင်းတယ်လဲဒေါသစိတ်သူစိတ်ပြတ်မှုဟာမကောင်းဘူးဘာကြောင့်မကောင်းတယ်လဲစဉ်းစားသူ့အပြစ်ကိုစဉ်းစားမောဟမသိမှု တွေ့ဝေမှုဟာမကောင်းဘူးဘာကြောင့်မကောင်းလဲစဉ်းစားထို့အတူအဘိဇာဗျာပါဒကောဓဥပနာဟအစရှိတဲ့ဒီစိတ်ညဉ့်ညူးကြောင့်တရားတွေညင်မဲကြောင့်တရားတွေဟာမကောင်းဘူးဘာကြောင့်မကောင်းတယ်လဲစဉ်းစားအဲ့ဒါလို့စဉ်းစားလို့သူတို့ပုံမှာအပြစ်မြင်မှသူတို့ကိုပယ်လိုစိတ်ရှိတယ်အဲသူတို့ကိုပယ်လိုစိတ်ရှိတဲ့အခါကျတော့အပြစ်မြင်တာနဲ့တကွတခါတရံလဲပယ်ပြီးသားလို့လို့ဖြစ်သွားတတ်ပါတယ်ဒါကြောင့်မြတ်စွာဘုရားကအကုသိုလ်ဖြစ်เสียအာယုံကိုတွေ့လို့အကုသိုလ်ဖြစ်နေတဲ့အခါမှာ အဲ့ဒီအကုသိုလ်အငြင်းအကျေးပြောက်တော့အောင်ကုသိုလ်ဖြစ်เสียအာယုံမောပြောင်းပြီးပေးလိုက်လို့ဟောပြီးတဲ့ဟောတဲ့ဤအဲ့ဒီဤကိုဟောပြီးတဲ့နောက်ဘာဆက်ဟောလဲဆိုတော့အကောင်အာယုံပြောင်းပေးခြင်းအပြင်ကိုယ်တဏ္ဍာမှာအကုသိုလ်အငြင်းအကျေးကသင်ကျဲမသွားသေးဘူးဆိုရင်အဲ့ဒီအငြင်းအကျေးတွေပြောက်ကုန်အောင်ပထမဆုံးဒီအငြင်းအကျေးတွေရဲ့အပြစ်ကိုရှာကြည့်ဘယ်လိုရှာကြည့်ရမလဲငါတဏ္ဍာမှာကန့်နေတဲ့ ငါစိတ်ထဲမှာအခုရှိနေတဲ့ငါစဉ်းစားနေတဲ့ငါတွေးတော့နေတဲ့ဒီလူကျင်တတ်မဲ့မှုနှစ်သက်မှုဟာအကုသိုလ်ပဲအကုသိုလ်ပဲမဖြူစင်မှုညင်မဲတယ်ငါတွေးတော့နေတဲ့ငါစိတ်တဏ္ဍမှာအခုကပ်နေတဲ့စိတ်ဆိုးစိတ်ပြတ်မှုဒေါသဒါအပြစ်ရှိတယ်ဥမာအပြစ်တင်တဲ့တကွာဖြစ်တယ်အပြစ်မကင်းဘူးငါစိတ်ထဲမှာအခုကပ်နေတဲ့ မောဟမသိမှုသူ့မှာအပြစ်ရှိတယ်အပြစ်နဲ့မကင်းဘူးဒါကြောင့်မို့လို့ဒီတရားတွေငါစိတ်ထဲမှာရှိနေတာဟာနောက်ကြ အကျိုးပေးမယ်ဆိုလို့ရှိရင်သူတို့ကဆိုးကျိုးပဲပေးမှာပဲလို့အဲ့ဒါလို့သူတို့အပြစ်ကိုကြည့်ရမယ်ဒီတော့အဲ့ဒါလို့သူတို့အပြစ်ကိုဆင်ခြင်ကြည့်တဲ့အခါကျတော့ဒီတရားတွေရဲ့အပြစ်ကိုမြင်လာရင်ဒီတရားတွေကိုပယ်ခြင်းစိတ်ပေါ်လာလိမ့်မယ်ဒီတော့ပြန်စစ်ကြည့်ပေါ့ လိုချင်တတ်မဲ့နှစ်သက်မှုလောဘစိတ်ဆွစိတ်တက်မှုဒေါသအဲ့ဒီဒေါသနဲ့ဆွေမျိုးတော်တဲ့မနာလိုမှုအိတ်တာမမျောတွန့်လိုမှုမစ္စရိယပြီးတော့စိတ်ဆိုးမှုကောဒဉာဏ်ညိုးဖွဲ့မှုဥပနာဟသူတစ်ပါးအကျိုးပျက်စီးစေလိုမှုဗျာပါဒအစရှိတဲ့ဒီတရားတွေဟာ ကောင်းတဲ့တရားတွေလားမကောင်းတဲ့တရားတွေလားကြည့်အကုသလားမကောင်းတဲ့တရားတွေတဲ့ဘာကြောင့်မကောင်းတယ်လဲတာဝိဇ္ဇာအပြစ်ရှိတယ်တဲ့ဒီတရားတွေအပြစ်တင်တဲ့တကွာဖြစ်နေတယ်အပြစ်တွေရှိနေတယ်ဒါကြောင့်ဒီတရားတွေမကောင်းဘူးတဲ့အဲ့ဒါအပြစ်ဆိုတာဘယ်လိုအပြစ်လဲဒီတရားတွေမှာအပြစ်ရှိတယ်ဆိုတော့ဘယ်လိုအပြစ်တွေရှိတယ်လဲအပြစ်ဆိုတာဘယ်လိုဟာကိုအပြစ်လို့ခေါ်တယ်လဲ ဒါကလည်းလည်းဆက်စဉ်းစားဖို့အရေးကြီးတယ်။ဒါနဲ့ကြောင့်လဲလို့ဆိုတော့လောကမှာလူအမျိုးမျိုးရှိတဲ့အတွက်အယူဆအမျိုးမျိုးရှိတယ်။ဘာသာတရားအမျိုးမျိုးရှိတဲ့အတွက်အယူဆအမျိုးမျိုးရှိတယ်။ရှိတော့လူတစ်ယောက်ကအပြစ်လို့ယူဆတဲ့ဟာကိုတခြားတစ်ယောက်ကအပြစ်လို့ယူဆခြင်းမှယူဆတယ်။ကိုတခြားတစ်ယောက်ကအပြစ်ယူဆတဲ့ဟာကိုဒီတစ်ယောက်ကအပြစ်လို့ယူဆခြင်းမှယူဆတယ်။ဒီဘာသာတရားတစ်ခုကအပြစ်လို့ယူဆတဲ့ဟာကိုတခြားဘာသာတစ်ခုကအပြစ်လို့ယူဆခြင်းမှယူဆတယ်။အဲ့ဒီတော့ ဘယ်လိုဟာအပြစ်လဲဆိုတာအပြစ်ကိုစီစစ်သတ်မှတ်ဖို့လိုလာတယ်အပြစ်ကိုစီစစ်သတ်မှတ်ဖို့လိုလာတယ်နော်ဥပမာဆိုရစို့ခရိယံဘာသာတရားအရာဆိုလို့ရှိရင်ပြက်ငက်ဘဲဘဲဝက်စိုက်ရဒါတွေတတ်တာဟာအပြစ်မရှိဘူးတို့ဟာလူတွေလိုအသက်ကြီးတာတွေမဟုတ်ဘူးလူတွေရဲ့အစားအသောက်ဖြစ်ဖို့ရာအတွက်ဟင်းရွက်ဟင်းသီးလို့ ထာဝရဘုရားသခင်ကဖန်ဆင်းပေးလိုက်လို့မလို့ဖြစ်လာတဲ့ဟာတွေဒါကြောင့်ဒါတွေကိုတတ်ရင်စားရင်အပြစ်မရှိဘူးအပြစ်မဟုတ်ဘူးလို့ဒီလိုယူဆတယ်အဲ့တော့ဦးဇင်းတို့ဗုဒ္ဓဘာသာနဲ့ပြီးတော့အိန္ဒိယဘက်ကဟိန္ဒီဘာသာဒီဘာသာတွေကြတော့ဒီလိုမယူဆဘူးပြက်ညက်ပဲဝက်ဆိုတာလည်းပဲသူတို့မှာအသက်နဲ့ပဲဒါကြောင့်သူတို့ကိုတတ်တယ်ဆိုလို့ရှိရင်လည်းပဲဒါအပြစ်ရှိတာပဲအပြစ်ပဲလို့ဟောတယ်လို့ယူဆတယ် ဒါခရိယဘာသာကအပြစ်လို့ယူမယူဆတဲ့ဟာဟာဟိန္ဒီဘာသာနဲ့ဗုဒ္ဓဘာသာကတော့အပြစ်လို့ယူဆနေပြန်တယ်အဲ့တော့ဘယ်ဟာပါလဲဗုဒ္ဓဘာသာကပဲမှန်သလားဗုဒ္ဓဘာသာနဲ့ဟိန္ဒီဘာသာရဲ့ယူဆပုံကပဲမှန်သလားဓမ္မမဟုတ်ခရိယဘာသာရဲ့ယူဆပုံကပဲမှန်သလားဘယ်ဟာကအပြစ်လို့ဆိုတာမှန်တယ်လို့ဒါသိစေဖို့လိုတယ်သိစေဖို့လို့တော့ တချို့နေရာမှာတိဃာပုဂ္ဂလေးတွေအပြစ်လို့ယူဆနိုင်စရာနဲ့အပြစ်မဟုတ်ဘူးလို့ယူဆနိုင်စရာလေးတွေဒါလေးတွေတိဃာပုဂ္ဂလေးတွေကွာတာလေးတွေရှိတယ်ဘုရားတို့ဗုဒ္ဓဘာသာထဲမှာပဲတချို့ကယူဆကြသေးတယ်ဘယ်လိုယူဆလဲဆိုတော့အရက်တောက်တာအပြစ်မရှိဘူးတဲ့အရက်တောက်တာအပြစ်မရှိဘူးတဲ့မင်္ဂလာတရားတော်မှာအာရတိဝိရတိပါပါမစ္ဆပါဏာကတန်ယမောမကောင်းမှုမှ အထူးရှောင်ရမယ်ဝိဇ္ဇာရှောင်ရမယ်လို့ဆိုတဲ့ပါပါဆိုတဲ့မကောင်းမှုဆိုတဲ့တဲမှာအရက်မပါဘူးတဲ့မပါလို့မလို့မိစ္ဆာပါဏာစတန်ရင်မောဒေတရက်တောက်ချင်းမှာစောင့်စည်းရမယ်လို့သူ့ကိုတိချဟောရတယ်တဲ့မကောင်းမှုမဟုတ်လို့အပြစ်မဟုတ်လို့မလို့တိချဟောရတယ်တဲ့ဟောအဲ့ဒါလိုကတိကတ္တယူဆတဲ့လူကရှိတယ်သူကဘယ်လိုသူတို့ကဘယ်လိုအကြောင်းပြကြသလဲလို့ဆိုတော့ဆိုကြပါစို့တချို့မှာသမင်းမစားခင်အရက်ကလေးတစ်ကြိုက်နှစ်ကြိုက်ကြိုက်လိုက်ရမှသမင်းဝင်တယ် အဲ့ဒီထမင်းကလည်းပဲအဲ့ဒါလိုအရက်ကလေးတစ်ရိုက်နှစ်ရိုက်ကြိုက်ပြီးတော့မှပဲအစာကြေးတယ်ဒါမှလည်းကျမ်းပါတယ်လို့ဒီလိုသူတို့ယူဆတယ်အဲ့ဒါဟာအပြစ်မရှိပါဘူးတဲ့ပြီးတော့တချို့ကျမ်းမာရေးအတွက်အင်မတန်အေးတဲ့နေရာတွေမှာအရက်တောက်ကြတယ်ဒါလည်းအပြစ်မရှိပါဘူးအဲ့ဒါလိုယူဆကြတာရှိတယ်အဲ့ဒီတော့ဒါဘာဖြစ်လို့ဒီလိုယူဆနေကြတယ်လဲအဲတချို့ကြတော့များသောအားဖြင့်အများစုကတော့ဒါလည်းပဲအပြစ်ရှိတယ်အရက်လည်းပဲအပြစ်ရှိတယ်လို့ဒီလိုယူဆတယ်အဲ့တော့အယူအဆနဲ့ဘုရားဘာသာမှာပဲ နှမျိုးနှစ်ခွဖြစ်နေတယ်ဘာလို့ဒါနှမျိုးနှစ်ခွဖြစ်နေတယ်လဲလို့ဆိုတော့အပြစ်ဆိုတဲ့စကားရဲ့အတိတ်ပဲတတ်မှတ်မှုကိုတိတိကျကျသဘောမပေါက်တဲ့အတွေ့အဲ့ဒါလိုဖြစ်တာအဲ့တော့ဘယ်ဟာအပြစ်လို့ခေါ်မလဲဘယ်ဟာအပြစ်လို့ခေါ်မလဲလွယ်လွယ်လေးပါစဉ်းစားကြည့်ရင်လွယ်လွယ်လေးပဲမှတ်လို့လဲလွယ်လွယ်လေးပဲမလဲလို့ဆိုတော့ မိမိကိုဖြစ်စေသူတစ်ပါးကိုဖြစ်စေထိခိုက်နစ်နာစေတဲ့ကိုယ်မှုနှုတ်မှုစိတ်မှုဟာအပြစ်အပြစ်သို့မဟုတ်အပြစ်ရှိတဲ့အမှုမိမိကိုဖြစ်စေသူတစ်ပါးကိုဖြစ်စေထိခိုက်နစ်နာစေတဲ့ကိုယ်မှုနှုတ်မှုစိတ်မှုဟာအပြစ်သို့မဟုတ်အပြစ်ရှိတဲ့အမှုအဲဒီတော့ အဲ့ဒီကနေပြီးတော့ပြောင်းပြန်လှမ်းကြည့်လိုက်ရင်မိမိကိုဖြစ်စေသူတစ်ပါးကိုဖြစ်စေထိခိုက်နစ်နာစေခြင်းမရှိတဲ့ကိုမှုနှုတ်မှုစိတ်မှုဟာအပြစ်မဟုတ်ဘူးသို့မဟုတ်အပြစ်မရှိတဲ့အမှုဒါဒါအပြစ်ရဲ့အတိတ်ပဲသတ်မှတ်ချက်ပဲဒီအတိတ်ပဲသတ်မှတ်ချက်အရာအပြစ်ကိုကောက်ယူပြီးတော့ ကာယကမှုဝစီကမှုမနောကမှုတိုင်းမှာလိုက်တိုင်းတာကြည့်လို့ရှိရင်ဘယ်ဟာဖြစ်ရင်အပြစ်ရှိတယ်ဘယ်ဟာဖြစ်ရင်အပြစ်မရှိဘူးဘယ်လိုစိတ်ထားဟာအပြစ်ရှိတယ်ဘယ်လိုစိတ်ထားဟာအပြစ်မရှိဘူးဘယ်လိုသဘောတရားဟာအပြစ်ရှိတယ်ဘယ်လိုသဘောတရားဟာအပြစ်မရှိဘူးဆိုတာအဲ့ဒါတိတိကျကျသိပါတယ်အဲ့ဒီတော့အခဏအရက်တောက်တာကြည့်ကြစို့အရက်တောက်လိုက်တယ်ထမင်းစားကောင်းရောတောက်လိုက်တော့ ဟုတ်ပါတယ်အစတော့ထမင်းစားကောင်းယုံတောက်တာပဲတစ်ခွက်နှစ်ခွက်တောက်တာပဲထမင်းစားကောင်းယုံမှာပဲအစာလည်းကြည်မှာပါပဲနောက်ကြပါဖြစ်လာလဲဆိုတော့ရှာလိုက်လာရှာလိုက်လာတယ်ဆိုတာရှာလိုက်လာတယ်ဆိုတာရှာကအရသာပိုးပို့တွေ့လာတဲ့အခါကျတော့ပိုးပို့ပြီးတော့များများတောက်လာဒီကနေ့တစ်ခွက်နှစ်ခွက်တောက်ရင်နောက်တစ်နေ့နှစ်ခွက်သုံးခွက်တောက်တယ်နောက်တစ်နေ့နှစ်ခွက်သုံးခွက်တောက်ရင်နောက်တစ်နေ့သုံးခွက်လေးခွက်တောက်တယ်ဟောဒီကနေပြီးတော့တဖြည်းဖြည်းများများလာတယ် အဲ့ဒါဘု து သဘောလဲဆိုတော့တဏှာလောဘရဲ့သဘောသူ့ကိုချုပ်တီးထိမ့်သိမ့်ပြီးမထားဘူးကျိုးလျှော့ပေးလိုက်မယ်ဆိုလို့ရှိရင်လွတ်ထွက်သွားတာပဲလွတ်ထွက်သွားတာပဲအဲ့ဒီလွတ်ထွက်သွားတဲ့သဘော တနေ့တဲ့တနေ့များများတောက်လာအာဒါနဲ့ပဲတဖြည်းဖြည်းနေ့တိုင်းမနေ့သို့မဟုတ်ညနေမှာအရင်မတော့ပါမနေ့မနေ့နိုင်ဖြစ်လာဆိုတော့ထားကြစို့အရက်တောက်ပြီးတော့အိတ်နေပါတယ်တဲ့ ဘသူ့ကိုမှလည်းပဲယံမလို့ဘူးဘသူ့မှလည်းမပြောမဆိုဘူးအေးအေးဆေးဆေးပဲအရက်တောက်ပြီးအိတ်နေကြိုက်တယ်လို့တောက်တယ်တောက်ပြီးတော့ဘသူ့မှနှုတ်အားဖြင့်လည်းလွန်ကျူးမှုမဖြစ်မပြူဘူးကိုယ်အားဖြင့်လည်းလွန်ကျူးမှုမပြူဘူးအေးဆေးဆေးအိတ်နေတယ်တဲ့အဲ့ဒီကအရက်တောက်မှုဟာဘသူ့များထိခိုက်တယ်လဲလို့ဘသူ့မှမထိခိုက်ဘူးဒါကြောင့်မို့လို့သူ့ကို အပြစ်မဟုတ်ဘူးလို့ယူဆမလားစဉ်းစားကြည့်တော်တော်တော်တော်လွယ်ပါတယ်တော်တော်လွယ်တဲ့သဘောတရားတွေဒါတွေက လွယ်လွယ်လေးပါအရက်တော့ပြီးတော့အိတ်နေတဲ့ကျောင်းသားဆိုကြပါစို့ဘယ်ကလာစာမှုရောအောင်မလဲမအောင်ဘူးအဲ့ဒါသူ့ထိခိုက်တာပေါ့နင့်နာတာပေါ့အရက်တော့ပြီးတော့အိတ်နေတဲ့ယုံအလုတ်သမားယုံတောင်သူပဲကြည့်ပါမလဲမကြည့်ဘူးဆိုလို့ရှိရင် notice ပေးခံရမယ်ဘောနေပေးခံရမယ်နောက်ဆုံးမှပြောမရဆိုမရဘူးဆိုအလုတ်ထုတ်ပြလိုက်မယ်ဟောသူ့မှာထိခိုက်နင့်နာတာပေါ့အရက်တော့ပြီးတော့အိတ်နေတဲ့အိမ်ရှင်ယောက်ျား ထားကြပါစို့ဒီခေတ်ဒီအခါမှာအလောက်ကိုင်းကလောက်လို့ကိုင်းလို့မကောင်းလို့မို့လို့အဲ့ဒီအလောက်အကိုင်းမရှိတာနဲ့ပဲလောက်ကိုင်းမကောင်းတာနဲ့ပဲသာသမီကဖြစ်စေဇနီးမယားကဖြစ်စေတတ်သမျှမှတ်သမျှကြာပွေကျွေးတာလေးကို စားပြီးတော့လောက်เสียမရှိလို့အရက်တော့ပြီးအေးအေးအိတ်နေတယ်ဘုသူထိခိုက်နေတာတော့ဘုသူမထိခိုက်မထိခိုက်မနေတာပါဘူးလို့တာမန်တွေးเสียရှိတယ်ထိခိုက်နေတာတာပေါ့ အဲ့ဒါလို့တောက်အရက်တောက်ပြီးအိတ်နေခြင်းအပြင်သူ့မှာကိုယ်စိတ်လေးလံထိုင်မိုင်းမှုဖြစ်တယ်ကိုယ်စိတ်လေးလံထိုင်မိုင်းမှုဖြစ်ရကနေပြီးတော့နောက်ဆုံးမှယောဂဝင်လာနိုင်တယ်နေ့စဉ်နေ့စဉ်တောက်လို့များများများများတောက်တယ်ဆိုနောက်လက်တွေခြေတွေကိုယ်တွေခေါင်းတွေတုံးလာတယ်အဲ့ဒါသူမထိခိုက်နေတာတာပေါ့ဘလောက်အေးအေးသေးသေးနဲ့အိတ်နေနေဒါရင်လားမကသေးဘူးဘယ်သားသမီးကအရက်တောက်ပြီးအိတ်နေတဲ့ဖအေးကိုကြည်ပြူမလဲမကြည်ဘူးအဲ့ဒါလည်းသူထိခိုက်နေတာတာပဲ ဘယ်ဇနီးမယားကအရက်တောက်ပြီးအိတ်နေတဲ့လင်ခင်မုန်းကိုကြည်ပြူမလဲမကြည်ပြူဘူးအဲ့ဒါလည်းသူ့ထိကနစ်နာတာပဲဒါကြောင့်အဲ့ဒီအရက်တောက်ခြင်းဆိုတဲ့အမှုဟာမိမိသူတစ်ပါးကိုရံကြိုက်ဒေါသမဖြစ်တဲ့အတွက်သူတစ်ပါးကိုမထိကြိုက်သည့်တိုင်အောင်မိမိမှနီးအမျိုးမျိုးဘက်အမျိုးမျိုးကနေပြီးထိကြိုက်နစ်နာမှုရှိတဲ့အတွက်သူဟာအပြစ်ဒါကြောင့်မို့လို့အပြစ်ရှိရင်ဗာလဲအကုသို့အကုသလာတာဝိဇဒုက္ခဝိပါကလက္ခဏာ အကုသလအကုသိုလ်တို့သည် မကောင်းတဲ့အမှုတို့သည်ဘာဝေဇာအပြစ်နှင့်တကွဖြစ်ကုန်၏အပြစ်မကင်းဘူးဒုက္ခဝိပါကဆိုးကျိုးဒုက္ခဝိပါကလက္ခဏာဆိုးကျိုးကို ပေးတတ်သောလက္ခဏာရှိကုန်၏အဲ့ဒီတော့ခုနဦးဇင်းကအပြစ်ကိုသိစစ်ပြတယ်အပြစ်ဆိုတာမိမိကိုဖြစ်စေသူတစ်ပါးကိုဖြစ်စေထိခိုက်နစ်နာစေရင်အပြစ်ထိခိုက်နစ်နာစေမှုမရှိရင်အပြစ်မဟုတ်ဘူးလို့ ဒီလိုအတိတ်ပဲပေါ်ပြတယ်ဒါဟာကိုယ်ဘာသာကိုအယမ်းမဲ့သတ်မှတ်ပြဖော်သတ်မှတ်ဖော်ပြတဲ့အတိတ်ပဲမဟုတ်ပါဘူးနောက်ကကကဖော်ပြထားတဲ့အတိတ်ပဲပါသာဝေဇာဒုက္ခဝိပါကလက္ခဏာဒုက္ခဝိပါကလက္ခဏာဆိုးကျိုးကို ပေးခြင်းလက္ခဏာရှိကုန်၏အဘုဒ္ဓဆိုတာဆိုးကျိုးပေးတယ်ဆိုတာနဲ့မိမိကိုဖြစ်စေသူတစ်ပါးကိုဖြစ်စေထိခိုက်နေတာတွေဖြစ်စေတယ်ဆိုတာနဲ့ဘာထူးသလဲ စဉ်းစားကြည့်ဘာမှမထူးတထက်တည်းပဲဆိုးကျိုးကိုပေးတယ်ဆိုလို့ရှိရင်နည်းနည်းအတိတ်ပဲအသိနဲ့နေလိမ့်မယ်ဒါကြောင့်မို့လို့အတိတ်ပဲပေါ်ပေါ်လွန်လွန်လေးသိအောင်ဆိုပြီးတော့မိမိကိုဖြစ်စေသူတစ်ပါးကိုဖြစ်စေထိခိုက်နစ်နာစေရင်အဲ့ဒါဟာအပြစ်ပဲဒီပါကတော့ဒုက္ခဥပါကလက္ခဏာဆိုးကျိုးကိုဝါဆင်းရဲကျိုးကိုပေးခြင်းလက္ခဏာရှိကုန်၏ဒါကြောင့်ဒီနေရာမှာဆင်ញရမယ်တဲ့ မင်္ဂာဤဝိတက်ကားကြံစီတွေးတော်မူတို့သည်ဣတိပိဤအကြောင်းကြောင့်လည်းအကုသလာမကောင်းကြကုန်ဘာဝေဇာအပြစ်နှင့်တကွဖြစ်ကုန်၏ဒုက္ခဝိပါကလက္ခဏာဆင်းရဲကြိုဆိုးကြိုကိုပြင်းလက္ခဏာရှိကုန်၏ဘောမိမိကိုဖြစ်စေသူတစ်ပါးကိုဖြစ်စေနဲ့နာဇေတသောသဘောရှိကုန်၏အဲ့ဒါနဲ့စစ်စစ်ကြီးကိုင်းစစ်ကြည့်တဲ့အခါကျတော့ဆိုကြစို့လူတယောက်ကိုမကျင်နဲ့လို့မလို့ငါအမနာပပြောတဲ့နေပဲ ငါ့ကိုမဟုတ်မမှန်လောက်ကြံပြီးတော့ဆွဆွဲတယ်ငါမကောင်းတဲ့ရင်ကောင်းတယ်ကိုမကောင်းတဲ့ရင် ဖြစ်အောင်ဖြန့်တယ်အဲ့လိုဆိုပြီးအဲ့ဒီလူတယောက်ကိုစိတ်ဆိုးတယ်ဆိုကြတယ်စိတ်ဆိုးတယ်ဆိုတာဒေါသဖြစ်တာဒေါသဖြစ်တယ်ဆိုတာစိတ်ထဲကိုယ်ထဲမှာပူလောင်နေတာဘလောက်ကြအောင်ပူလောင်တယ်လဲလို့ဆိုလို့ရှိရင်တစ်ဆက်ဆက်တောင်အောင်ပူလောင်တယ်အမားတွေနီးလာအောင်ပူလောင်တယ်မျက်နှာကြီးမဲ့ပြီးနီးရလာအောင်ပူလောင်တယ်အဝတ်မနိုင်ပစိုးမနိုင်ဖြစ်အောင်ပူလောင်တယ် ညတညလုံးအိတ်မပြောအောင်ပူလောင်နေအဲ့ဒါဒေါသစိတ်ဆိုးတာကဲဒါဖြင့်ရင်အဲ့ဒီဒေါသဟာအပြစ်ရှိသလားမရှိဘူးလားစဉ်းစားကြည့်သူများကဘာမှမလုပ်ရသေးဘူးเนาะအခုဟာကကိုယ်ဘာသာကိုစိတ်ထဲမှာပရိယုဌာနာခေါ်တဲ့ထကြွတဲ့ဒေါသစိတ်ထဲမှာဖြစ်နေတဲ့ဒေါသစိတ်မနိုင်ခဲမရမကျေနိုင်မချမ်းနိုင်ဖြစ်နေတဲ့ဒေါသအပြစ်ရှိတာမရှိဘူးလားသိစေကြည့်တော့အခုနနင်းနဲ့သိစေကြည့် ဒီလိုဒေါသဖြစ်နေတာကိုယ့်ကိုထိခိုက်စေသလားသူများကိုထိခိုက်စေသလားဟာအခုသူများကိုဘာမှမပြောမဆိုသေးဘူးမလုပ်မကင်နေတဲ့အတွက်သူများကိုတော့မထိခိုက်ဘူးမှန်တယ်ဒါဖြစ်ရင်မိမိကိုထိခိုက်ပြီဘာထိခိုက်လဲဆောက်တရားမရဘူးဆင်းရဲလိုက်တာအကြောင်းအကျိုးမဆင်ញင်နိုင်ဘူးအကြောင်းကဘယ်လိုအကျိုးကဘယ်လိုဆိုတာမဆင်ញင်နိုင်ဘူးသူများပြောလဲနားမဝင်နိုင်ဘူးဘာကြောင့်လဲဆိုတော့စိတ်ကဆိုးတော့ဒေါသကဖုံးလွှမ်းနေတာ အဲ့ဒါတွေဟာကိုယ်မှထိခိုက်နေတာဆိုတဲ့အဖြစ်တွေပဲဟောအိတ်မပြောသေးအထိထိခိုက်ပြီဆိုတော့တိတဲ့ထိခိုက်နေတာစေတဲ့အဖြစ်မရှိတော့အဲ့တော့ဒီဒေါသဟာအပြစ်ရှိတယ်အဲ့လိုသိညာမယ်အပြစ်ရှိတဲ့ဒေါသဟာဘာအကျိုးပေးမလဲဆင်းရဲအကျိုးပဲပေးတယ်ကဲမဆင်းရဲဘူးလားဆင်းရဲတယ်မှာလွန်ရောပေါ့ကြိတ်မနိုင်ခဲမရနဲ့နည်းနည်းလေးမှစိတ်ချမ်းသာမှုမရဘူးအဲ့ဒီကနေပြီးတော့ကိုယ်စိတ်ကိုမထိန်နိုင်လို့မို့လို့ အခုနကိုယ့်ကိုအမနာပပြောတဲ့လူကိုသွားပြီးတော့ရန်တွေ့လိုက်မယ်နင်ဘင်းကဆနဲ့ဒါမှမဟုတ်ထုလိုက်ရိုက်လိုက်ပုတ်လိုက်ခတ်လိုက်အဲဒီလိုဆိုလို့ရှိရင်နှစ်ယောက်လုံးဆင်းရဲပြီသူကလည်းကိုပြန်ထုမယ်ပုတ်မယ်ခတ်မယ်ရိုက်မယ်သူကလည်းကိုပန်းပြောမယ်ဆိုမယ်ဆဲမယ်အဲ့ဒါလူလေကောင်မှဆိုလို့ရှိရင်တော့အချက်ကွဲရောလူကြမကောင်းသူကြမကောင်းနဲ့အဲ့ဒီကြတော့တခါနောက်ဆင်းရဲထက်လာပြန်တယ်စိတ်ဆိုးပြေးသွားလို့မလို့လုံမိကြီးတဲ့အခါကြတော့မှ ငါနဲ့သွားပြီးမှပြောမိပလေသွားပြီးမှလုံးမိပလေသိခံနေလိုက်ရအကောင်းတာဆိုပြီးတော့အဲ့ဒီခါကျတော့နောက်တစ်ခါနောင်တပူပန်မှုခေါ်တဲ့ကုတ်ကုတ်စဝိပရိတာရဖြစ်ပြန်ရောဆင်းရဲပြန်ရောအဲ့ဒါဆင်းရဲကြိုးတွေပေးတာအဲ့ဒါလို့ဆင်းရဲကြိုးတွေမကောင်းကြိုးတွေပေးတတ်တဲ့အတွက်မိမိကိုနစ်နာစေတတ်တဲ့အတွက်သူတစ်ပါးကိုလည်းထိခိုက်နစ်နာစေတတ်တဲ့အတွက်ဒီဒေါသဟာမကောင်းဘူးအကုသို့အဲ့ဒါလို့သူ့အပြင်မြင်ရအဲ့ဒါလို့မြင်လာပြီဆိုလို့ချင်းသူ့အပြစ်ကို သူ့ကိုပယ်နိုင်မယ် ပယ်ခြင်းနဲ့စိတ်ဖြစ်လာမယ်ဒါကိုအပြစ်မမြင်သေးဘူးဆိုလို့ရှိရင်တော့ပယ်ခြင်းနဲ့စိတ်မဖြစ်ပါဘူးအပြစ်မမြင်နိုင်တာလည်းရှိသေးတယ်တချို့ကဘယ်လိုလဲဆိုတော့တတိတော်ကမရဘူးဟင်းဆိုမရဘူးနည်းနည်းလေးမှအထိမခံဘူးကြက်ကောင်းစိတ်မခံဘူးလာလာပြီးတော့နည်းနည်းလေးမတို့လိုက်နဲ့ဟုတ်နေတော့တယ်တတိတော်တို့ကအာဇာနည်မျိုးဖရာအဲဒီလိုလာကြတာရှိတယ်အဲ့ဒါဘာလဲဆိုတော့ခုနပြောတဲ့ဒေါသကိုအပြစ်မမြင်လို့မာနကိုအပြစ်မမြင်လို့ ဒါကြောင့်မလို့အဲ့ဒီမာနဒေါသပေါ်မှာတခါလောဘတဏှာနဲ့ပြန်ပြီးတွယ်နေတာပြန်ပြီးတွယ်နေသမျှကာလပတ်လုံးဒီလောဘနဲ့ဒေါသကိုဘယ်တော့မှသူခွာခြင်းစိတ်ပယ်ခြင်းစိတ်ဖြောက်ခြင်းစိတ်မရှိတော့ဖြောက်ခြင်းစိတ်မရှိတော့အဲ့ဒါပဲတချို့ကဟိုပြောကြသေးတယ်ဒါမင်းစိတ်ဆိုးစိတ်တဲ့အထက်ကနေတဲ့လူရဲ့စိတ်ပေါ့လေမင်းစိတ်ဆိုးစိတ်တဲ့ဘယ်ဟုတ်ပါမလဲမင်းစိတ်ဆိုးစိတ်ဆိုတာဒီလိုမဟုတ်ဘူး မင်းစိတ်ဆိုးစိတ်ဆိုတာဒီလိုမဟုတ်ဘူးမင်းစိတ်ဆိုးစိတ်ဆိုတာအစအရာရာမှာဆင်ကျင်တိုင်းတော်မှုကြည့်ရတယ်ချုပ်တီးထိမ့်သိမ့်မှုကြည့်ရတယ်အဆင်ပြေအောင်နှလုံးသွင်းမှုယောနိတော်မနာတိကာရကြည့်ရတယ်အဲဒါမင်းစိတ်ဆိုးစိတ်ဒီလိုမဟုတ်ပဲနဲ့ချုပ်ဆိုပေါ်လာတဲ့ဒေါသအလျောက်မစင်မကျင်ပဲနဲ့ပြောတယ်ဆိုတယ်ထုတယ်လုပ်တယ်ဆိုတာမင်းစိတ်ဆိုးစိတ်မဟုတ်ဘူးအဲ့ဒါကလူရန်ကားစိတ်ပဲဘယ်လိုဟာမင်းစိတ်ဆိုးစိတ်ခေါ်တယ်လဲလို့ဆိုတော့တက္ကရေ 904ခုမှာနန်းတက်တဲ့ဆင်းရမှာနန်းတက်တဲ့ငါးစီးရှင်ကြော်စွာဆိုရမင်းအဲ့ဒီမင်းကအမတန်တရားပြည့်အမတန်တရားပြည့်တယ်ကိစ္စတစ်ခုပေါ်လာတိုင်းပေါ်လာတိုင်းဒီကိစ္စကိုဖြုံးဝင်နေမဆုံးပြလိုက်ဘူးစိတ်ရောက်မှရောက်မဆုံးပြလိုက်ဒီကိစ္စကိုဆင်ကျင်တိုင်းထွာဝေဖန်ပြီးတော့မှလှုပ်တဲ့မလှုပ်တဲ့ရှင်းရင်ပြီးတော့မှသို့မဟုတ်ဘယ်နည်းနဲ့ ဒီပြဿနာဖြေသင့်တယ်လဲဆိုတာရှင်းချိန်ပြီးမှသုံးတရားပြုလုပ်လေရှိတယ်တော့ဒီမင်းကလူခန့်ထားတဲ့မြို့သားတွေအဲ့ဒီမြို့သားတွေလာဗလားဆိုလို့ချင်းဒီမြို့သားတွေကိုကိုယ်တိုင်လက်ဖက်အုပ်တယ်လေးရှိတယ်လက်ဖက်အုပ်တယ်တာမှာဖက်ဝန်းနဲ့အုပ်ပြီးတော့တယ်လေးရှိတယ်တဲ့ဖက်ဝန်းဆိုတာအဖုံးရှိမှာပေါ့အဲ့ဒီလိုတယ်လေးရှိတယ်ဒီလိုတယ်တာက သူ့မှာရည်ရွယ်ချက်ရှိတာပေါ့အဲ့ဒီလိုဘယင်ကိုယ်တိုင်ကမြို့သားနယ်သားဘယ်သားတွေကိုလက်ဖက်တဲတယ်ဆိုတော့မြို့သားနယ်သားဘယ်သားတွေကငါတို့ကိုရှင်ဘရင်ကယူဆိုင်ဖို့ရသည်ရပြီတကိုးလို့ဒီလိုဆိုပြီးတော့ဘယင်ပေါ်မှာမေတ္တာစိတ်ဖြစ်လာဘယင်ပေါ်မှာမေတ္တာစိတ်ဖြစ်လာတယ်ဆိုလို့ရှိရင်ဒီဘယင်ကိုတော်လန်ပုံကမ်းဖို့မကြံရတော့ဒီဘယင်ရဲ့အကျိုးကိုသက်ဆုံးခံပြဆောင်ရွက်ဖို့ပဲသူတို့စိတ်ထဲမှာရှိတော့တာပေါ့အဲ့ဒီလိုရည်ရွယ်ချက်နဲ့ ညူသားနဲ့သားပဲသားတွေလာကလားဆိုလို့ရှိရင်အဲ့လိုလက်ဖက်အုပ်တဲတဲ့ထုံးတာလောက်တယ်ဒါနဲ့ဒီနေ့တော့အမှတ်တမဲ့ဖို့မေ့လျော့ပြီးတော့ယမဲတင်စာသီလဝယမဲတင်မြို့သားသီလဝလာတဲ့အခါမှာလာခစားတဲ့အခါမှာလက်ဖက်အုပ်ကိုအပေါ်ကဖက်ဝန်းနဲ့အုပ်ပြီးတော့မတည်ဘူးဒီတိုင်းနဲ့တည်ပြီးတယ်တည်ပြီးတော့သီလဝဆိုတဲ့ပုဂ္ဂိုလ်ကလည်းပဲ နာမည်ကြီးပဲမဟုတ်တာလည်းမလုပ်ဘူးမမှန်တာလည်းမလုပ်ဘူးသူ့မဟုတ်တာမမှန်တာမလုပ်လုပ်တယ်ဆိုလို့ရှိရင်လည်းပဲအဲ့ဒါသူမခံဘူးသူကဦးဇင်းတို့တရားဓမ္မတွေသိပါတယ်ယမဲတင်စားဒီလဝဆိုတာတသက်လုံးမှ၃ခါတာပြုံးနေတယ်ဒီလောက်တောင်အိန္ဒြေကြီးတယ်လူတသက်လုံးမှ၃ခါပဲပြုံးနေတယ်တခါတော့တခါကစံရောက်သွားပြီကဲမထူအောင်ဆက်ပြောပါ ဘုန်းကြီးလူတွေတယောက်ကအဲရမဲသိမြို့သားတီလဝကကံပေါင်းပေါ်မှာနေစာလှုံနေတော့ဒီကံပေါင်းပေါ်မှာနေစာလှုံနေတော့မယ်ဘုန်းကြီးလူတွေတယောက်ကခီးသွားတာဒီကနာရောက်တဲ့အခါကျတော့ရေချိုးတော့တခြားအဝတ်အစားတွေတော့ချွတ်ပါရဲ့တဲ့ခေါင်းမောင်းကိုမချွတ်ဖဲနဲ့ရေကန်နဲ့ဆင့်ပြီးချိုးရေငုပ်လိုက်တယ်တဲ့အဲ့ဒါမြင်တော့တီလောကပြုံးတယ်တဲ့အဲ့ဒီတခါသူပြုံးတယ်နောက်တခါတော့ဘယ်အခါမှသူပြုံးလဲလို့ဆိုတော့ အင်မတန်ရက်တိုက်ဝါကနာပါတယ်သူကမြို့ထဲမှာသူမြို့သားရဲ့နန်းတော်ထဲမှာကြက်တိုက်နေတော့ဒီမဲသိမြို့ကိုရန်သူတပ်တွေကမြို့စီကိုခြိတက်လာခြိတက်လာသူသိတယ်ဒါပေမဲ့လို့ကြက်တိုက်ကမပြတ်ဘူးတဲ့ကြက်တိုက်ကမပြတ်ဘူးတပြေးပြေးမြို့နာနေတာမြို့ဝိုင်းမိအဲ့ဒီခါကျတော့မိဖုရားကြီးကဒီတိုင်းတော့ခဲ့ရကြီးရဲ့ဆိုပြီးတော့သူ့အဆောင်ကနေပြီးတော့သမင်ဖိုးယုဖာရအဝတ်ကိုယုကာယနဲ့ဘိုဓိပတ်တိနဲ့ဒီလိုအပ်တည်ပြပြီးတော့ ဘယ်နဲ့မောင်းတော့ဟိုမှာရန်သူတပ်တွေက မြို့ကိုဝိုင်းထားပြီမောင်းတော့ကဒီမှာကြက်တိုက်ကောင်းဆုံးလားရေကြီးတုတ်ပြန်နဲ့လာပြီးပြာပြာလည်းပြောတာကိုအဲ့ဒီအခါမှာလဲတီလောကပြုံးနေတယ်ပြုံးမြင်ရှင်ငါမိမတော်တော်သူကရေကြီးတုတ်ပြန်ဖြစ်နေတယ်ကိုလို့ဒီလိုလေးဆိုပြီးပြုံးနေတယ်ဒါတော့မှကြက်ဆက်တိုက်သေးတယ်တဲ့သို့တော့နောက်ကြတော့ကြက်ပွဲဖြုတ်ပြီးတော့ရန်သူတွေတိုက်လိုက်တော့နိုင်တယ်တဲ့အဲ့ဒီတခါသူပြုံးမှုတယ်တဲ့ နှစ်ခါနောက်တစ်ခါတော့ဘယ်ခါလဲဒါမမှတ်မိပါဘူးငငယ်ကဖတ်ဘူးတဲ့စာအဲ့မလောက်ကြအောင်အိန္ဒြေကြီးပြီးတော့တီးတဲ့သီလဝကိုလက်ဖက်အုပ်တဲတဲ့အခါမှာတရွတ်တဲစဉ်အတိုင်းအပေါ်ကဖက်ဝတ်မအုပ်ပြီးတော့သီလဝကစိတ်ခုတယ်စိတ်ခုတော့ဒီနေရာတော့မှတ်တာငါအရင်ကလို့ငါပေါ်မှာမေတ္တာမရှိဘူးလေးလေးစားစားမရှိဘူးပုံကမဲ့ဆိုပြီးတော့စီစဉ်တာကိုသူ့မြို့ပြန်တဲ့အခါကျတော့အဲ့ဒီမှာ ဒါသိတော့ဘယင်ကသီလဝကိုခေါ်ခိုင်းငါးစီးရှင်ကြော်သွားနော်ခေါ်ခိုင်းတယ်တခြားဘယင်ဆိုပဲဒီလိုဟုတ်မလဲကဲသီလဝဖမ်းဟဲ့ဖမ်းပြီးတော့ထောင်သွင်းညင်းထားဒါမှမဟုတ်ကိုမြက်ပြလိုက်အဲ့ဒါလို့တခါလဲလှုပ်ပြလိုက်မှာပဲအခုဒီဘယင်ကဒီလိုမဟုတ်ဘူးဒီလိုကကိုသွားပြီးတော့လူလွတ်ပြီးကြကြနန်းနာသာတော်နဲ့တေးသေးချာချာခေါ်ပြီးတော့မှပြောတယ်ဒီလိုကအဲဟိုနေ့က လက်ဖက်အုပ်မှာဖက်ဝန်းအုပ်ပြီးတော့မတည်မိတာဟာတမင်သက်တဲ့လောက်တာမဟုတ်ပါဘူးမေ့ရော့ပြီးတော့တို့မေ့ရော့ပြီးဖြစ်မိတာပဲလူစိတ်ထဲမထားနဲ့ကြည့်ကြတော့တို့ပြီးတို့မင်းချင်းမြောက်မယ်အဲ့ဒါလို့ကြည်ကြည်နဲ့နဲ့တောင်းပါနဲ့ကြည်ကြည်နဲ့နဲ့တောင်းပါနဲ့အဲ့ဒါမင်းစိတ်ဆိုစိတ်မင်းစိတ်ဆိုစိတ်ဆိုတာအဲ့ဒါရှုဆိုတိုင်းကလေးလောက်တာမင်းစိတ်ဆိုစိတ်မဟုတ်ဘူးဒါကဟိုအစဉ္ညာမရှိတဲ့ပုဂ္ဂိုလ်တို့မဟုတ် ကိုယ်စိတ်ကိုမထိမ့်သိမ့်နိုင်တဲ့စိတ်ပြော့ညံ့လူမျိုးတဲ့သူတို့ရဲ့လှုပ်ထုံးလုပ်နေမင်းစိတ်ဆိုစိတ်အဲမင်းစိတ်ဆိုစိတ်ဆိုတာအဲ့ဒါလို့စင်စင်ကျင်ကျင်နဲ့ထိမ့်သိမ့်သိမ့်သိမ့်လောက်တာမှာမင်းစိတ်ဆိုတာထားကြလို့အဲ့တော့ဒီဒေါသဟာဒီဒေါသဟာမကောင်းဘူးသိကြတယ်အပြစ်မြင်တယ်မြင်ပြီဆိုလို့ရှိရင်ဒေါသမဖြစ်အောင်ပဲဘယ်လိုပဲမလဲပြောခဲ့ပြီယောနိဗ္ဗာမနတိကာရအသင်အသင်နှလုံးသွင်းဆင်ခြင်မှု ဆိုကြလို့ပုဂ္ဂိုလ်တယောက်ယောက်ကိုကိုကဒေါသထွက်နေတယ်အခုနပြောတဲ့ကိုကို အမနာပပြောတဲ့ပုဂ္ဂိုလ်ကိုပဲကိုကစိတ်ထဲမှာမခံကြီးမခံတာဖြစ်နေတယ်မကျေနပ်နေတယ်အဲ့လိုဖြစ်နေရင်ယောနိတော်မနတိကာရဆိုတာပြောခဲ့ပြီကုသိုလ်ဖြစ်အောင်နှလုံးသွင်းမှု ကိုယ်တဏ္ဍာမှာဖြူစင်တဲ့ကုသိုလ်တရားဖြစ်နေအောင်နှလုံးသွင်းမှုဘယ်နှလုံးသွင်းမလဲအဲ့ဒီလူရဲ့ကောင်းွက်ကလေးတွေရှားကြည့်အဲ့ဒီလူရဲ့ကောင်းွက်ကလေးတွေရှားကြည့် ကောင်းကွက်ကလေးတွေရှားကြည့်လို့ကောင်းကွက်တွေ့ပြီဆိုလို့ရှိရင်သူ့ပေါ်မှာဒေါသမဖြစ်တော့ဆိုရပါစို့ဩဒီပုဂ္ဂိုလ်ကငါအခုအမနာပပြောပြီတဲ့လည်းပဲတစ်ချိန်လုံးကငါသူ့သူကငါ့ကိုဘာကူညီဖွဲ့ခဲ့ဘူးတာပဲအဲ့ဒီကျေးဇူးကသူ့သူ့ပေါ်မှာငါအဲငါပေါ်မှာသူရှိနေတာပဲအဲ့တော့ဒီလောက်လှည့်နေငါစိတ်ဆိုးလို့မတော်ပါဘူးလို့ဟောဟောလို့နှစ်ယောက်နှလုံးသွင်းပြီးတော့ဖြောက်ပြလိုက်အစရှိပြီဖြင့်သူ့ရဲ့ကောင်းကွက်ဆိုတဲ့မြတ်ကိုလိုက်ပြီးဆင်ခြင်ပြီးဖြောက်ရမယ်ဖြောက်ရင် ကိုယ်စိတ်ထဲမှာညှိကပ်နေတဲ့စိတ်ဆိုးစိတ်ပြက်မှုဒေါသဆိုတဲ့အညစ်အကြေးမကတော့စိတ်ဆိုးစိတ်ပြက်မှုဆိုတဲ့ဒေါသအညစ်အကြေးမကတော့မြတ်စွာဘုရားကနိဗေပြခဲ့တယ်ဒီနေရာမှာအဲ့ဒီလိုပုဂ္ဂိုလ်ကိုတွေ့လို့ရှိရင်အသက်အသက်နှလုံးသွင်းနိုင်အောင်ဘယ်လိုပြေးခဲ့လဲလို့ဆိုတော့လူတိုင်းလူတိုင်းဟာတဲ့အကုန်လုံးတော့ကာယကံဝစီကံမနောကံသုံးပါးလုံးသိုးသွားနေတဲ့ညဉ့်ညမ်းနေတဲ့လူဆိုတာ ရှားပါလိမ့်မယ်တဲ့အဲ့ဒါလူတိုင်းလူတိုင်းမှာတခုကောင်းတော့ရှိလိမ့်မယ်စိတ်ထားမကောင်းဘူးဆိုတော့လည်းပဲနှုတ်ကလေးကသာသာရာရာ ချူချူသာသာသူများနဝင်သာအောင်ပြောတတ်တာလေးလေဒါလေးရှိကောင်းရှိလိမ့်မယ်ဝစီကံတကယ်လို့နှုတ်ပြောကကြမ်းတမ်းလို့ပြတ်တောင်းလို့မဟုတ်လို့ရှိပြန်လို့ရှင်လဲဩသူအပြောမတတ်လို့ဒါပဲလောက်เสียကံเสียရှိရင် तू ကရှိကသူများကူညီเสียရှိရင် तू ကရှိကလက်မနေဘူး ဘုရားရှိခိုးစရာရှိလဲသူကရှိကတရားအထုတ်စရာရှိလဲသူကရှိကဆွံ့ကျွေးစရာရှိလဲသူကရှိကသီလယူစရာရှိလဲသူကရှိကရရတဲ့ကိစ္စဝိစ္စဆောင်ရွက်စရာရှိလဲသူကရှိကပဲအဲ့ဒီကိုမှုလေးတွေကာယကံကောင်းတာလေးရှိလိမ့်မယ်တဲ့ဟုတ်ကာယကံဖြစ်စေဝစီကံဖြစ်စေမနောကံဖြစ်စေကောင်းတာလေးတစ်ခုခုတော့ရှိမှာတဲ့ရှိရင်တဲ့ကာယကံကောင်းတာလေးတွေ့လို့ချင်းအဲ့ဒီကောင်းတာလေးကိုနှလုံးသွင်းပြီးတော့သူ့ပေါ်မှာဖြစ်ပေါ်နေတဲ့ကိုယ့်ရဲ့စိတ်ဆိုးမှုဒေါသစိတ်ကိုပယ်ဖျောက်ပြလိုက်သူ့ပေါ်မှာဖြစ်ပေါ်နေတဲ့ကိုယ့်ရဲ့မနာလိုစိတ်ညူဆူစိတ်ကလေးတွေဖျောက်ပြလိုက် သူ့ပေါ်မှာဖြစ်ပေါ်နေတဲ့ကိုယ်ရဲ့အကျိုးဖြစ်စီဆိုစေလိုတဲ့စိတ်ကလေးဖြောက်ပြလိုက်ဝစီကံကောင်းတာလေးတွေ့ကြပြီဆိုလို့ချင်းဩသူကတဲပြီးတော့သူများကိုတရားစကားနားလည်အောင်ပြောတာဟောတတ်တယ်သူများနားခံအောင်ပြောတတ်တယ်နှုတ်ချိုတယ်အဲ့ဒါလိုဝစီကံကောင်းတာလေးတွေ့လို့ချင်းလဲကောင်းတဲ့ဝစီကံလေးကိုအာယုံပြုပြီးတော့သူ့ပေါ်မှာကိုဖြစ်ပေါ်နေတဲ့ဒေါသဖြောက်ပြလိုက်အိတ်တာမစ္စည်းကဒါတွေဖြောက်ပြလိုက်မနာလိုမှုတွေဒါတွေဖြောက်ပြလိုက်ဒါအဲ့ဒီကာယကံဝစီကံမကောင်းမြန်မှုဆိုပြန်လို့ရှိရင်လည်း သူ့မှာစိတ်ကလေးကောင်းတာရှိပါလေဦးမယ်တဲ့ကောင်းတဲ့စိတ်ကလေးရှိလေဦးမယ်အဲ့ဒီကောင်းတဲ့စိတ်ကလေးကိုစဉ်းစားပြီးတော့ဖြောက်ပြည့်ကောင်းတဲ့စိတ်ကလေးကိုဩသူခင်ဗျာအတိုးမတက်ကြလို့စိတ်ရတော့တလောက်ဆိုးတာမဟုတ်ဘူးဩသူခင်ဗျာအလုတ်မလုတ်တက်ကြလို့အလုတ်ကိုမလုတ်တတ်ပြင်မဲ့ဒါမှမဟုတ်အလုတ်လုတ်တာအဟုတ်မဟုတ်ပြင်မဲ့လည်းပဲစိတ်ကလေးကတော့ကောင်းချတယ်စိတ်ထားလေးကကောင်းတယ်အဲ့ဒါလိုကောင်းတဲ့မနောကံလေးကိုစဉ်းစားပြီးတော့သူ့ပေါ်မှာဖြစ်တဲ့ကိုယ့်ရဲ့ဒေါသကိုဖျောက်ပြလိုက် ငါကိုအမနာပပြောတယ်ပြောတာဟာသူ့နှုတ်ကဒီလိုပြောတတ်တဲ့အလေးအကျင့်ရှိလို့ပြောနေတာပဲအဲ့လိုပြောတာငါမှဘာများအပြစ်ကပါလဲဘာမှမပါဘူးအေးတခြားလူကငါအထင်မှားကောင်းမှမယ်ဒါလည်းပဲနောက်အရေးလဲလာတဲ့အခါကျတော့သူရောက်သွားမှာပဲသို့တော်လည်းပဲပါဇက်ကတာသူဒီလိုပြောတာပါသူစိတ်ထားလေးကတော့တဲကောင်းတယ်အဲ့တော့ငါသူ့ကိုစိတ်ဆိုးလို့မတော်ဘူးဟောဒီဒေါသကြောက်အဲ့ဒါလို့ ကာယကံဝစီကံမနောကံသုံးပါးမှာတပါးပါးကိုဖြစ်စေကောင်းနေတဲ့နှစ်ပါးကောင်းနေတဲ့တပါးကိုဖြစ်စေကောင်းနေတဲ့နှစ်ပါးကိုဖြစ်စေအာယုံပြုပြီးဖြောင်းသုံးပါးလုံးကာယကံရောဝစီကံရောမနောကံရော သုံးပါးလုံးကောင်းနေတဲ့လူကြတော့သုံးပါးလုံးကိုပဲစိတ်ထားလေးကလည်းကောင်းတယ်အပြောလေးကလည်းချိုးတယ်သူများကိုနဝင်းချိုးနဝင်းသားအောင်ပြောတတ်တယ်နားလည်အောင်ပြောတတ်တယ်သူများသဘောပေါက်အောင်ပြောတတ်တယ်သူရဲ့ကိုမှုအလောက်အကိုင်းလေးကလည်းထထကြွကြွရှိတယ်သူတစ်ပါးကိုထိခိုက်အောင်ဘာမှမလုပ်ဘူး ဟောအဲ့ဒါတော့သုံးမျိုးလုံးကောင်းရင်ဒါလေးတွေအာယုံပြုပြီးတော့သူ့ဘောမှာကိုဖြစ်တဲ့ဒေါသစိတ်ကလေးမနာလိုတဲ့စိတ်ကလေးအကျိုးဖြစ်စည်းစေလိုတဲ့စိတ်ကလေးသူ့ဘောမှာကိုရံညှို့ဖွဲ့ရတဲ့ဥပနာဟစိတ်ကလေးဒါလေးတွေကိုပယ်ဖျောက်ပြလိုက်လေးနည်းရှိသွားပြီနော်စိတ်ကောင်းလို့ရှိရင်ကောင်းတဲ့စိတ်ကလေးကိုနှလုံးသွင်းပြီးပယ်ဖျောက်နှုတ်ကောင်းလို့ရှိရင်ကောင်းတဲ့နှုတ်ခေါ်တဲ့ဝစီကံလေးနှလုံးသွင်းပြီးပယ်ဖျောက်သူရဲ့ကိုမှုကောင်းလို့ရှိရင်ကောင်းတဲ့ကိုမှုလေးကိုနှလုံးသွင်းပြီးတော့ကိုဒေါသပယ်ဖျောက် ကိုယ်ရဲ့မကောင်းတဲ့သူ့ပေါ်မှာဖြစ်နေတဲ့မကောင်းတဲ့စိတ်ကိုပယ်ဖျောက်ကိုနှုတ်စိတ်ပုံမှန်လုံးကောင်းနေဆိုရင်အဲ့ဒီသုံးပါးလုံးကိုအာယုံပြုပြီးတော့သူ့ပေါ်မှာဖြစ်နေတဲ့ကိုယ့်ရဲ့မကောင်းတဲ့စိတ်ကလေးကိုပယ်ချောက်ပြလိုက်။ဒါတာဖြစ်ရင်လူတိုင်းလူတိုင်းနဲ့တစ်ခုမဟုတ်တစ်ခုကောင်းနိုင်မှာမလား။ကာယကံဝစီကံမနောကံသုံးပါးလုံးဆိုးသွမ်းနေတဲ့ပုံကိုယ်တွေကမရှိဘူးလားလို့ဆိုဒီလိုဒီလိုပုံကိုယ်တွေလည်းအနေပါတော့ရှိမှာပေါ့။အဲ့ဒီလိုပုံကိုယ်တွေရှိတော့ကတဲ့ကာယကံဝစီကံမနောကံသုံးပါးလုံး မကောင်းတဲ့ပုံကိုယ်တွေကြတော့တဲ့စိတ်ထားလည်းညှက်လိုက်တာသူများကိုအပြစ်ဆိုဖို့ပဲစိတ်ကူးနေတယ်သူများကိုအပြစ်ကြည့်ဖို့ပဲစိတ်ကူးနေတယ်သူများကိုညစ်ပတ်ဖို့ပဲစိတ်ကူးနေတယ်လောဘကြီးဖို့ပဲစိတ်ကူးနေတယ်မာနကလည်းကြီးလိုက်တာစိတ်ထားကမကောင်းဘူးပေါ့တပတ်ကလည်းပြောမယ်ဆိုသူတစ်ပါးအပြစ်ပဲလျှောက်ပြောနေတယ်သူတစ်ပါးမကောင်းတဲ့တဲ့င်းပဲလျှောက်ပြောနေတယ်နှုတ်ကပြောတာလေစကားပြောပြန်တော့တူတောင်းတောင်းပြတ်တောက်တောက်နဲ့ဘူးကြကြပြောတယ်အဲဝစီကလည်းမကောင်းဘူးပေါ့ လူမှုအနေနဲ့ဆိုလို့ရှိရင်လည်းသူများထိခိုက်စရာတွေပဲလျှောက်လို့တယ်ကောင်းတာဘာမှမလုပ်ဘူးအဲ့တော့ तू မကောင်းဘူးအဲ့ဒီလူကိုဒီမကောင်းတာတရား तू စိတ်ဆိုးရမလားမဟုတ်ဘူးတဲ့အဲ့ဒါစိတ်မဆိုးနဲ့ဘယ်လိုနှလုံးသွင်းရမလဲဆိုတော့ဩသူဟာဖြင့်ရင်ဒီမကောင်းတဲ့ကာယကံဝစီကံမနောကံတွေကြောင့်သူတို့မကောင်းကျိုးတွေခံစားရတော့ဥပါပဲဒီဘဝလည်းပဲသူဘယ်သူကမှချစ်ကြခင်ညာမမဟုတ်ဘူး သူလုပ်တဲ့လုပ်ငန်းတွေလည်းအောင်မြင်မှာမဟုတ်ဘူးဒါမကောင်းကျိုးတွေပဲဟောဒီဘဝကဘဝဆုံးသွားလို့နောင်တမလွန်ဘဝရောက်ပြန်တော့လေအခါရောက်ပြန်တဲ့အခါကျတော့လေဒီမကောင်းတဲ့အကုသိုလ်ကာယကံဝစီကံမနောကံတွေတော့ဒုက္ခမြမနောကံတွေကြောင့်ဒုက္ခမြတော့မကောင်းတဲ့ဘုံဘဝရောက်ပြီးမကောင်းတဲ့ဒုက္ခတွေခံစားရအောင်ပါပဲသနာစရာကောင်းတဲ့တ attva ပဲလို့ဟောဒီလိုနှလုံးသွင်းရမယ်ယောနိတောမနတိကာရာကုသိုလ်တရားဖြစ်အောင်ကိုယ်တဏ္ဍာမှာကုသိုလ်တရားဖြစ်အောင်နှလုံးသွင်းဖို့အဲ့ဒါလို့ ပုဂ္ဂိုလ်မျိုးကိုသနာစရာတတ္တဝါပဲသူခမဆင်းရဲတွေတွေ့ချအောင်မယ်လို့အဲ့ဒါလို့နှလုံးသွင်းပြီးတော့တဲ့သူ့ပေါ်မှာဖြစ်မိတဲ့ကိုယ်ရဲ့မကောင်းတဲ့စိတ်ကလေးတွေပယ်ဖြောက်ပြလိုက်သူ့ပေါ်မှာဖြစ်မိတဲ့ဒေါသသူ့ပေါ်မှာဖြစ်မိတဲ့မနာလိုဝန်တိုးမှုသူ့ပေါ်မှာဖြစ်မိတဲ့အကျိုးဖြစ်စီလိုမှုသူ့ပေါ်မှာဖြစ်မိတဲ့ရန်ညိုးတူလိုမှုဆိုတဲ့ဒီစိတ်ထားတွေကိုပယ်ဖြောက်ပြလိုက်တဲ့အဲ့ဒါလို့ပယ်ဖြောက်လို့ရှိရင်လည်းပျောက်တယ်တဲ့အဲ့ဒီတော့ငါးချက်နော် ယောနိတော်မနတိကာရဖြစ်အောင်နှလုံးသွင်းဖို့ငါးချက်စိတ်ကောင်းရင်စိတ်ကိုစိတ်ကောင်းပြီးတော့နှုတ်နဲ့ကိုမကောင်းဘူးဆိုရင်မကောင်းတဲ့နှုတ်ကိုနှုတ်ကိုဖယ်ထားကောင်းတဲ့စိတ်ကလေးကိုကွက်ကြည့်ကြည့်ပြီးတော့နှလုံးသွင်းနှုတ်ကောင်းတယ်ဆိုလို့ရှိရင်နှုတ်ကိုပဲကွက်ပြီးစဉ်းစားမကောင်းတဲ့စိတ်နဲ့ကိုကိုဖယ်ထားလိုက်ကိုမှုကောင်းမြန်တယ်ဆိုလို့ရှိရင်လည်းမကောင်းတဲ့နှုတ်မှုနဲ့စိတ်မှုကိုဖယ်ထားလိုက်သူ့ကိုမကြည့်နဲ့ကောင်းတဲ့ကိုမှုလေးကိုပဲကြည့်အာအကုန်လုံး၃ပါးလုံးနဲ့ကောင်းတယ်ဆိုလို့ရှိရင်၃ပါးလုံးကို စဉ်းစားပြီးတော့တဲတော်တဲ့ပုဂ္ဂိုလ်ပဲဒီလိုပုဂ္ဂိုလ်မျိုးရှားတယ်လောကကြီးဒီလိုပုံကိုယ်တွေကြီးပဲများနေမဲ့ဆိုလို့ရှိရင်တော့လောကကြီးအင်မတန်ตายရမှာပဲအင်မတန်ချမ်းမြေမှာပဲအဲ့လိုဆိုပြီးတော့သူ့ပေါ်မှာဖြစ်မိတဲ့မနာလိုစိတ်ကလေးဖြောက်ရမယ်သူ့ပေါ်မှာဖြစ်မိတဲ့ဒေါသစိတ်ကလေးဒါလေးဖြောက်ရကိုယ်မှာကန့်နေတဲ့အညစ်အကြေးလေးတွေဒါလေးတွေပျောက်သွားပြီဆိုလို့ရှိရင်ကိုယ်မှာချမ်းသာတယ်အဲပုံကိုယ်တယောက်ဟာဖြစ်ရင်ကာယကံဝစီကံမနောကံသုံးပါလုံးမကောင်းဘူးဆိုလို့ရှိရင်တနာစရာတတ်တော်ပဲလို့အဲ့လိုမှတ်ချက်ကြလဲအမဲလေး တဏှာစရာတ attva ပဲလို့မှတ်ချက်အချခံရလို့ရှင်တော့အင်မတန်နာတယ်အဲ့ဒါကိုကိုယ်တိုင်တဏှာစရာတ attva ပဲလို့မှတ်ချက်အချမခံရအောင်အဲ့ဒါနေဖို့ကြိုးစားဖို့အရေးကြီးတယ်တဏှာစရာတ attva ပဲဆိုဒီလိုမှတ်ချက်ချခံလိုက်လို့ရှင်ဒီပုဂ္ဂိုလ်ဟာကိုမှုနှုတ်မှုစိတ်မှုဘာတစ်ခုမှအသုံးမကျတဲ့ပုဂ္ဂိုလ်လို့ဆိုလိုက်တယ်အတူတူပဲအဲ့ဒါကြောင့်တဏှာတယ်မင်းကိုတနာတယ်မင်းကိုတနာတယ်ဆိုလို့ရှိရင်ပညာရှိကတနာတယ်ဆိုလို့ရှိရင်တော့အဲ့ဒီလူကပြည့်ရအဲ့ဒီလူကပြည့်ရတယ် ကြောင့်ဒီအချက်ကလေးလည်းဥစဉ်တို့ကလင်္ကာစီထားပါတယ်သမုတ်စာရက်တွေလည်းပါကြမှလည်းမဟုတ်ဘူးဝေကလည်းပဲဝေထတာကလည်းကြာပြီပြီးတော့နောက်ပုဂ္ဂိုလ်တွေကလည်းပဲအတင်းတင်းတွေရောက်လာတော့မဝေရဘူးနောက်တရားပတ်ကြရင်တော့ဆောင်ပုဂ္ဂိုလ်တွေဝေရအယံဆောင်ပုဂ္ဂိုလ်များဆိုတဲ့စာရွက်စာမျက်နှာမှာပါပါတယ်ကိုမချစ်သူထိုသည့်လူဤစင်ဖြူစိတ်ထားကိုနှုံများနှင့် ရှင်ဖြူစိတ်ထားကိုနှုတ်များကိုစဉ်းစား၍ချေတော်သာပေတော်ကိုမချစ်သူထိုသိလူဤရှင်ဖြူစိတ်ထားကိုနှုတ်များကိုစဉ်းစား၍ချေတော်သာပေတော်ဖြူစင်တဲ့စိတ်ဖြူစင်တဲ့ကိုဖြူစင်တဲ့နှုတ်အဲ့ဒီသုံးခုတွေကတခုခုမဖြူစင်တာကိုဖယ်တာပေါ့တခုခုကိုရွေးချယ်ပြီးစဉ်းစားပြီးတော့သူ့အပေါ်မှာဖြစ်နေတဲ့ကုဒေါသကိုမကောင်းတဲ့စိတ်ကလေးပယ်လိုက် မောင်းတဲ့စိတ်လေးပြလိုက်သူမြူစိတ်ထားကိုနှုံများကိုစဉ်းစား၍ချေတော်ကပဲလောအကယ်၍များသုံးမလုံးပင်မဖြူစင်တော့အဲ့တော့သုံးမလုံးဖြူစင်နေတဲ့ပုံကိုဆိုလို့ရှိရင်တော့သုံးမလုံးပဲကိုနှုတ်စိတ်သုံးမလုံးကိုပဲကိုကနှလုံးသွင်းဆင်ញင်းပြီးတော့သူ့ပေါ်မှာဖြစ်တဲ့ကိုမကောင်းစိတ်လေးကိုပယ်ပြလိုက်တကယ်လို့သုံးမလုံးမဖြူစင်ဘူးအကုန်လုံးပဲသူ့မှာကာယကမှုဝစီကမှုမနောကမှုသုံးမလုံးညှင်းမဲနေတယ်ဆိုရင်ဘယ်လိုလုပ်ပါမလဲ အကယ်၍များသုံးမလုံးပင်မဖြူစင်သော သူပင်တဏှာမြင်မပွားသည်တဏှာရသုံးမလုံးမဖြူစင်ဘူးဆိုလို့ရှိရင်တဏှာစရာတတ်တော်ပါပဲသူအပြင်အခုဘဝလည်းပဲမကောင်းကျိုးတွေခံစားရမယ်နောက်ဘဝလည်းပဲမကောင်းတဲ့အကျိုးတွေခံစားရတော့မှာပဲအမှန်တဏှာစရာကောင်းတယ်လို့သူပင်တဏှာမြင်မပွားသည်ငါးပါးဒေါသပေကြောင်းသည်ကိုမချစ်သူထိုသည့်လူဤရှင်ဖြူစိတ်ထားကိုနှုံများကို စဉ်းစား၍ချေဒေါသပဲလော့အကယ်၍များဆုံးမလုံးမင်းမဖြူစင်တော့သူပင်တနာမြင်မပွားသည်ငါးပါးဒေါသပဲကြောင်းသည်ကြလိုက်ကြကိုမချစ်သူထိုရိလူဤလင်းဖြူစိတ်ထကိုနှုတ်များကိုစဉ်းစား၍ချေဒေါသပဲလော့ အကယ်၍များသုံးပါလုံးပင်မဖြူစင်သောသူပင်တနာမြတ်မပွားသည်ငါးပါးဒေါသပဲကြောင်းသည်အဲ့ဒီတော့ဒီနေ့အရာအကျင့်ချုပ်ရင်ဘာလဲဆိုတော့ကောင်းွက်ကြီးကိုမလို့နေတဲ့ပုံပေါ်မှာ ကိုယ့်ရဲ့မကောင်းစိတ်ဖြစ်နေရင်သူရဲ့ကောင်းွက်တစ်ခုကိုကြည့်ပြီးစိတ်ဖြေပြောက်ဒါပြောတယ်စိတ်ဖြေပြောက်ဆိုတာကိုယ်တဏ္ဍာမှာကပ်နေတဲ့အငြိအကြီးကိုခွာချပြလိုက်အဲ့လိုခွာချပြလိုက်ပလားဆိုလို့ရှိရင် တခါတည်းခန္ဓာကိုယ်လည်းပေါ်ပါသွားတယ်ကိုယ်လည်းလည်းပေါ်ပါသွားတယ်မျက်နှာလည်းကြည်လင်းလာတယ်ဘာကြောင့်လဲသူ့ပေါ်မှာမလိုတဲ့စိတ်ညစ်စိတ်ယုတ်စိတ်မဲမရှိတဲ့အတွက်ဖြူစင်တဲ့စိတ်ကလေးကုသိုလ်စိတ်ကလေးတွေဖြစ်လာတဲ့အခါကျတော့မျက်နှာကြည်လင်းလာတာပေါ့ အဲ့ဒါလို့သာဖြူစင်တဲ့စိတ်မဝင်လို့မို့လို့မဲတဲ့စိတ်ကြီးဝင်နေပြီဆိုလို့ရှိရင်တော့ဘယ်ကြည်လင်မမလဲဒါကြောင့်လိုက်စို့ကြည်လင်ရင်မဲစိတ်နိုင်ဆွဲရုပ်လည်းမကြည်လင်ကြည်လင်ရင်မဲစိတ်နိုင်ဆွဲရုပ်လည်းမကြည်လင်အဲ့ဒီအဲ့ဒီကြည်လေတာအငြင်းမဲ့လောဘဒေါသဒါတွေ စိတ်ထဲမှာမရှိဘူးဆိုလို့ရှိရင်တော့ဖြူစင်းသွားပြီဆိုရင်ရုပ်ကြည်လင်းလာတယ်ဖြူစကားပြောရင်ရုပ်ချောလာတာပေါ့ရုပ်ချောရင်လို့ရှိရင်ကိလေသာအငြင်းမဲ့စိတ်ထဲမဝင်အောင်နေရတယ်အထူးသဖြင့်ဒေါသဒေါသဝင်လာပြီဆိုလို့ရှိရင်အိတ်အိုးလွယ်တယ်အိတ်ကမနာလိုမှုသူကဒေါသစေတသိက်နဲ့ရှင်းတယ်စိတ်ကျက်စီးတဲ့ဟာဒါဝင်လာပြီဆိုလို့ရှိရင်လည်းပဲရုပ်ကိုလွယ်တယ် အဲ့ဒီတော့ရုပ်နုကျင်ရင်ကြိုကျင်ရင်တင်ကျင်ရင်ကိုယ်တဏ္ဍမှာစိတ်မဆိုးအောင်သူများကိုမနာလိုမှုညူဆူမှုဘယ်နည်းနဲ့မှမဖြစ်အောင်ယောနိဒေါမနတိကာရခေါ်တဲ့အစဉ်တည်းအောင်နှလုံးသွင်းမှုနဲ့နေရမယ်အဲ့ဒါလိုမနေဘူးဆိုလို့ရှိရင်တော့အဲ့ဒါလိုမနေဘူးတာဆိုလို့ရှိရင်တော့ ဒေါသလည်းမကြာခဏဖြစ်မယ်သူများဘောမနာလိုတာလည်းမကြာခဏဖြစ်မယ်လောဘလည်းမကြာခဏဖြစ်မယ်အစရှိပြီပေါ့လေဒီလိုကဖြစ်တော့ကဘာဖြစ်တယ်လဲဆိုတော့သူတို့ကအပူတရားတွေအပူတရားတွေဆိုတော့ဒေါသဖြစ်လာရင်ပူတယ်လူတိုင်းသိတာပဲဘာကိုသူတို့ကပိုးပြီးများနေတယ်လဲဆိုတော့အုံနှတေဇောဓာတ်တွေကိုခန္ဓာကိုယ်မှာပိုးပြီးများတာတေဇောဓာတ်ဆိုတာကတေဇောဓာတ်များလာရင်ဘာအိဗယ်ရှိလဲဆိုတာတေဇောဓာတ်ရဲ့လက္ခဏာက ပရိပါဒနာလက္ခဏာရင့်ကျက်စေတဲ့လက္ခဏာရှိတယ်ဒီသောတာရဲ့လက္ခဏာရင့်ကျက်စေတဲ့လက္ခဏာရှိတယ်ငွေဘူးမရှောင်မိုးရမရှောင်အလုတ်လုတ်နေရတဲ့ဟိုးဟိုးအထက်အညာကဒကာကြီးတွေအဲ့ဒီကလူတွေနဲ့ဒီအောက်ပိုင်းကရာတွေဥရုမျက်မျက်တတရှိတဲ့နေရာကလူတွေရှင်းကြည့်လိုက်အပူရာအားကြီးတဲ့နေရာကလူတွေကရုပ်ကြလွယ်ရာတွေဥရုမျက်မျက်တတရှိတဲ့အပိုင်းကနေတဲ့လူတွေကရုပ်ဟိုတော့မကြတယ် ဘာကြောင့်လဲဆိုတော့ကိုယ့်ဘက်ကခုနပြောတဲ့ရင့်ကျက်စေတဲ့ဒေဇောဓာတ်ကအတွေ့အများလို့ခန္ဓာကိုယ်မှာအဖြစ်များလို့မဟိတဒေဇောဣဇဒဒေဇောနှစ်ခုကအပေါင်းပေါင်းမိဖုံးမိလို့များလို့အဲ့တော့ဒီဒေါသဆိုတာကလည်းပဲအိတ်တာဆိုတာကလည်းပဲခန္ဓာကိုယ်ကိုခုနပြောတဲ့ဒေဇောဓာတ်တွေများအောင်သူကလုပ်တယ်မကြာခဏဒေါသဖြစ်ရင်မကြာခဏ ဒီဇောတတွေခန္ဓာကိုယ်မှာပုပ်ပုပ်ပုပ်ပုပ်များလာတယ်များလာပြီဆိုလို့ရှိရင်အဲ့ဒီဒီဇောတကြောင့်ခန္ဓာကိုယ်ကယဉ်ရောသွားတယ်လူပြုံမှုမရှိတော့ဘူးဒါကအဖြစ်နဲ့ရင်ဒေဇောတအဖြစ်နဲ့တဲ့အတွက်ခန္ဓာကိုယ်ကနုပြိုးတယ်ဒါကြောင့်သူများပေါ်မှာစိတ်ဆိုးစိတ်ပြက်စိတ်ဆိုးမှုမရှိရအောင်မနာလိုလိုမှုညှူးဆူမှုဒါတွေမရှိရအောင်သူများအကျိုးပြည့်စည်စေလိုမှုတွေမရှိရအောင်သူများရန်ညှို့ဖွဲ့မှုတွေမရှိရအောင်အဲ့ဒါနဲ့နှလုံးသွင်းနေရအဲ့ဒါလိုနှလုံးမသွင်းလို့ဖြစ်လာရင်စိတ်မဲဝင်နေစိတ်မဲဝင်ရင်ယုံမကြည်လင်မှု ဖြူစင်လဲဆိုလို့ရှိရင်ဒီစိတ်မဲတွေမဝင်လို့မလို့ကုသိုလ်စိတ်ကလေးတွေဖြစ်နေလို့စိတ်ဖြူစင်လာပြီဆိုလို့ရှိရင်ရုပ်ကလေးကကြီးလို့လင်းလို့ကြီးလိုက်ရလို့ရှိရင်ကြီးရတဲ့လူကစိတ်ကိုချမ်းသာလို့အဲ့လိုဖြစ်တာပါဒါကြောင့်ဘုန်းကြီးမဲလင်းစင်းရဲ့ပင် ဖြူလင်းချမ်းသာသည်အဲဒါကနောက်တစ်ခုဓမ္မတစ်ခုကကိလေညင်မဲ့စိတ်၌ဆွဲရုပ်လဲမကြည်လင်ကိလေညင်မဲ့စိတ်မဆွဲရုပ်လဲအေးကြည်ရှင်ကိုယ်တဏ္ဍမှာအပူ ဖြစ်တဲ့ဒီတရားတွေလောဘဒေါသအိတ်တမစ္စရိယပြဘာဒကိုရာဥပ္ပနာဆိုတဲ့တရားတွေမရှိဘူးဆိုရင်ရုပ်ကလေးကအေးလို့ကြီးလင်းလို့ရွှင်ပြလို့ဒါကြောင့်လိုက်ဆိုရမယ်ကိလေညင်မဲ့စိတ်မဆွဲရုပ်လည်းအေးကြည်ရွှင်ကိလေညင်မဲ့စိတ်မဆွဲရုပ်လည်းအေးကြည်ရွှင်မာဒီ အဲ့လိုဖြစ်အောင်နေရမယ်တဲ့နေတော့ကအထူးသဖြင့်များသောအားဖြင့်ဖြစ်တတ်တဲ့အချင်းချင်းဆက်ဆံရေးမှာဖြစ်တတ်တဲ့ဒီဒေါသကိုစိတ်ဆိုးမှုမနာလိုမှုဝန်တိုးမှုဉာဏ်ရိုးဖွဲ့မှုဆိုတဲ့ဒီတရားတွေကိုဗဒနာထားပြီးတော့ဥပမာအနေနဲ့ပုံစံထုတ်ပြောရပေမဲ့လည်းပဲတခြားလူချင်းတတ်မဲ့နှစ်သက်မှုလောဘကြီးမှုဆိုတဲ့ဒီလိုကစိစိမ်ကိုမိမိမိစိစိမ်ဖြစ်အောင်ရှိရှိကြံစည်မှုဆိုတဲ့အပိဓာဒီတရားတွေလည်းပဲအတူတူပါပဲအဲ့ဒါဒါဖြင့်အခုနလို မြတ်စွာဘုရားကပေးခဲ့တဲ့နိငါနေ့အတိုင်းလုပ်လို့ဖြစ်ပါမလားဖေ။လို့ဆိုရင်ဖြစ်တာပေါ့။ဖြစ်တယ်ဖြစ်တယ်။အယုံလို့ပြောတော့ဘာမှဖြစ်လား။ရာဇဂိုတုမနာတထေးရဲ့ကြုံမဲဆိုကြပါစို့ဒီကလုံးကတော့နင့်တယ်။မောင်ပုံနာမောင်ပုံနာနဲ့သူဇနီးအရှင်သာရိပုတ္တရာကိုတရားကလည်းပဲတပူလူရေလူဇနီးကလည်းပဲဆွန့်လူ အဲ့ဒါလေသူလို့မို့လို့သူတို့အကျိုးရတာကိုပြောခဲ့ပြီအချင်းချင်းဘယ်လိုနှလုံးသွင်းကောင်းတဲ့အတွက်တူဘောတူဒေါသမဖြစ်ဖဲနဲ့စိတ်ချမ်းသာပြီးတော့ဘယ်လိုချမ်းသာတဲ့ကောင်းကျိုးတွေရတယ်ဆိုတာပြောခဲ့အဲ့ဒီကမောင်ပုံနာဟာအရင်တစ်ပတ်ကပြောခဲ့တယ်လို့ပဲသူ့လေတွေကထဲခဲတွေကရွှေတို့ရွှေခဲတွေဖြစ်လို့ဘယင်သွားကြောက်ဘယင်ကရွှေတို့ရွှေခဲတွေအသေးခိုင်းပြီးတော့သူ့ကိုတထေးရပေးလိုက်တော့တထေးဖြစ် တတိဖြစ်တဲ့အခါကျတော့သူတို့မှလည်းသမီးတယောက်ရှိတယ်ဘယ်သူလဲဆိုတော့ဥဒ္ဒရာတဲ့သူတို့ကဖရာတရားကြီးညိုတယ်မောင်ပုံနာရောသူ့ရဲ့ဇနီးရောသူ့သမီးဥဒ္ဒရာရောဖရာတရားကြီးညိုကြကိုင်းကိုင်းညအရင်ကသူတို့ရဲ့တထေးဖြစ်နေတဲ့သူမနာတထေးကဖရာတရားမကြီးညိုမကိုင်းကြဘူး